နေ့ကကမ္မနာ73ရောက်တော့တာပေါ့နော်ဓမ္မစကြာစာအုပ်တော်လုံးဖတ်ပြီးအစအဆုံးဖြစ်နေဒါဆိုရင်ပထမဆုံးသင်္นานပေးဘူးတာပါပဲခါရင်တော့လူရင်တော့ကိုတစ်ပြက်ဒီတစ်ပြက်လေးဟောတယ်ချုံငုံပြီးတော့ဟောတာလည်းရှိတယ်အစအဆုံးဖြစ်နေခုပထမဆုံး အကျိန်ဟောတာဖြစ်တော့တချို့ပြောတင်တာတွေနည်းနည်းကြံတာလည်းရှိပါတယ်အဲ့ဒါပေါ့အောင်ပြောပြီးတဲ့အခါပြန်ပြီးတော့ခြုံငုံသုံးသပ်ပြီးတော့မှအရေးကြီးတဲ့အပိုင်းလေးတွေကိုလည်းထပ်ပြောပါအောင်မယ်ဒီနေ့လည်း၃ချိန်ဖြစ်သလိုနောက်ခါ၃ချိန်အထိပြောရမှာဆိုတော့မစုံစရာရှိပါဘူးမနေ့ကအထိဘာဖြစ်လဲဆိုတော့ကြားထဲမှာကြော်သွားတာတွေရှိပါတယ်ဒီတရားကို ဟောပြီးရှင်အညာတိကုဏညာကတရားသိသွားတယ်ဘယ်လိုသိသွားတာလဲယံကင်စီသမုဒိယဓမ္မတပ္ပန္တနိရောဓဓမ္မယံကင်စီသမုဒိယဓမ္မဘယ်တရားမဆိုအကြောင်းအားအကြောင်းကြောင့်ဖြစ်တယ်တပ္ပန္တထိုအကြောင်းကြောင့်ဖြစ်တဲ့တရားမှန်သမျှနိရောဓဓမ္မချုပ်ပြောက်ပျက်စီးသွားခြင်းသဘောရှိတယ်ဒီလိုစိတ်ထဲမှာ အခိုင်အမာကိုယ်တိုင်သိမြင်ပြီးတော့ဆုံးဖြတ်ချက်ချလိုက်တာပါပဲဆိုတော့ဒီသိချက်လေးကဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိတဲ့သဘောလေးပဲပါတယ်ဒုက္ခသစ္စာကိုပိုင်းခြားသိလိုက်တာနဲ့သစ္စာ၄ပါးဟာတစ်ခုသိရင်ကြံတယ်သုံးခုကလည်းအလိုလိုသိရင်ကိစ္စပြတ်တယ်ဒုက္ခသစ္စာကိုပိုင်းခြားသိလိုက်တာနဲ့ဖြစ်ပြီးတော့ပြတ်တာပဲဆိုတော့ဒီသင်္ခါရပစ္စည်းတွေပေါ်မှာလူကျင်တတ်မဲ့တယ် တဏှာသမုဒိယကလည်းအလိုလိုကွာပြီးသားဖြစ်သွားတယ်နော်မလိုမှမလိုချင်တော့ပဲနဲ့အဲ့တော့ဘာနာကိစ္စအဖြစ်နေသူကလည်းပြီးသွားတယ်အဲ့တော့တဏှာကွာလိုက်တယ်ဆိုရင်ဒီပရိစ္ဆေသုံးပါးသင်ထားတဲ့ပုဂ္ဂိုလ်ကပါတော့တဏှာပစ္စည်းဟာပါတော့ဥပါဒါနာကာမဘဝဇာတိစရာမရဏတွေလည်းအဲ့ဒီအချိန်မှာမဖြစ်တော့ဘူးပရိစ္ဆေသုံးပါးအနိဂုံး ပရိလောမနိဂုံးမှာဆိုသလိုဧဝမေတ္တကေယလတ္တဒုက္ခခန္ဓာနိရောဓဟောတိဒုက္ခစုဝေကြီးကလည်းအလိုလိုချုပ်သွားတာဆိုတော့နိရောဓသစ္စာကိုမျက်မှောက်ပြုခြင်းကိစ္စလည်းပြီးသွားတယ်ပေါ့နော်အဲ့တော့အဲ့လိုမျက်မှောက်ပြုနိုင်လိုက်အထိကိစ္စပြီးအောင်ဆောင်ရွက်လိုက်တဲ့အတွက်ကြောင့်မေဃသစ္စာရဲ့ပွားများခြင်းကိစ္စလည်းပြီးသွားတယ်အဲ့တော့ဒီစကလုံးလေးကသစ္စာ၄ပါးကိုသူအကုန်လုံးသိပါပြီလို့ အဲ့လိုပြောလိုက်တာပဲเนาะရန်ကုန်စစ်ရန်ကုန်စစ်သမုဒိယဓမ္မံတပ္ပတံနိရောဓဓမ္မံဆိုတဲ့စကားလုံးလေးကဘာပြောလဲဆိုရင်တော့သူသစ္စာလေးပါးကိုအကုန်လုံးတိတိကျကျသိပါပြီလို့ပြောလိုက်တာဒါကြောင့်မြတ်စွာဘုရားကဘာလို့အညာတိဝတ္တဘောကုဏ္ဏညောအညာတိဝတ္တဘောကုဏ္ဏညော ဘာပြောလဲဘောဟိုအားလုံးတို့ပေါ့ကုဏ္ဏညကုဏ္ဏညသည်အညာတိဝတ္တငါသိစေခြင်းနဲ့သစ္စာလေးပါးတရားကိုသိသွားပြီပေါ့ဆိုပြီးတော့အဲ့ဒါဘာလို့ရထားတော့ဥဒန်းကျူးတယ်ခေါ်တယ်ဘာလို့ပြောတာနော်ဝမ်းတာဝမ်းတာလွန်းတဲ့အတွက်ကြောင့်ယင်းထဲမှာဖြစ်တဲ့ပိဋိသောမနတ္တတွေကိုမျိုးသိမ့်မထားနိုင်မယ်ပါဇက်ကအန်ထွက်လိုက်တဲ့သဘောမျိုးနဲ့ပြောတဲ့စကားကိုဘာလို့ခေါ်လဲဗျာဥဒန်းကျူးတယ် မြတ်စွာဘုရားဘလောက်ဝန်တာသွားတယ်လဲဆိုတာပေါ့ဣတိဟိတံတဲ့အာသမတော်ကုနေညတာဣတိဟိအဲ့ဒီစကားကြောင့်ပေါ့အဲ့ဒီစကားကြောင့်ဆိုမြတ်စွာဘုရားကအညာတိဝတ္တဘောကုနေညောလို့ဥဒန်းကျุလိုက်တဲ့စကားကြောင့်အာသမတော်ကုနေညတာအရှင်ကုနေညအားအညာတိကုနေညောတွေ့ဝအညာတိကုနေညလို့သာလင်ဣဒ္ဓနာမဤမိသည်ဟောသည်ဖြစ် အဲ့ဒီကနောက်ရှင်ကုဏ္ဏညာဟာကုဏ္ဏညာဆိုတာနေမကတော့ဘူးရှိရပါလေပါတော့အညာတိဆိုတဲ့ဂုံဘုတ်အပိုလေးနဲ့အညာတိအညာတိကုဏ္ဏညာလို့အမည်တွင်သပါတယ်အထာခောအဲ့ဒီအခါမှာအာသမတော်ကုဏ္ဏညောအာသမအညာတိကုဏ္ဏညောအရှင်အညာတိကုဏ္ဏညာသည်တဲ့ဒိဋ္ဌဓမ္မော ဒိဋ္ဌဆိုတာသိမြင်တာပါပဲเนาะဒိဋ္ဌဓမ္မောသိမြင်အပ်သော တရားရှိသည်ဖြစ်၍တိုက်ရိုက်ပြန်ရင်တော့မြင်အပ်သောတရားရှိသည်ဖြစ်၍ပေါ့ဗျာเนาะအဲတရားကိုမြင်တယ်ဆိုတာအပြင်ကမန္တဆက်ခုဆိုတဲ့ဒီမျက်စိနဲ့အစင်းစသည်ကို မြင်တဲ့ပုံစံမျိုးနဲ့မြင်တာလားအပြင်ကိုမြင်သလိုပဲအပြင်မှမြင်တာလားလို့အဲ့လိုထင်စရာရှိတဲ့အတွက် ပတ္တဓမ္မောပတ္တဓမ္မောဆိုတာအတွင်းကိုရောက်လာပြီးတော့မြင်တာဘယ်လိုမြင်တာတော့ပတ္တဆိုတာရောက်လာတာရောက်လာတော့အပြင်အတွင်းကိုရောက်လာတယ်ဆိုတာလေအစားအစာများဝမ်းနဲ့ရောက်သလိုရုပ်ဝတ္ထုအဆိုင်ခဲကြီးရောက်လေသလားလို့ထင်မစိုးလို့ပါတော့ဝိဒိတဓမ္မောပါတယ်ဝိဒိတဓမ္မောတိသောအဖြစ်ရောက်လာတာအတိအဖြစ်နဲ့ရောက်လာတာလို့ပြောတာเนาะအဖြစ်နဲ့ရောက်လာတော့ အတိအဖြစ်နဲ့ရောက်တာအတိအဖြစ်နဲ့ရောက်တော့ဒစိတ်တေသားလောက်သိတာလားဆိုတော့ပရိယောကနာဓမ္မောတဲ့အလုံးကိုဖျားသိတယ်လို့ပြည့်ပြည့်စုံစုံကြီးသိတာတယ်လို့ပြောတာနော်ဖျားသိတယ်လို့နဲ့ဖျားသိတယ်လောက်နဲ့ကွာကွာတယ်သစ္စာလေးပါးကိုသိတာတော့ဖျားလည်းဒီလိုပဲသိတာပဲဆိုတော့ဖျားသိတယ်လို့သိတယ်သို့တော့ဖျားသိတယ်လောက်တော့သိတာမဟုတ်ဘူးဖျားသိဖျားကတော့တပ်ပင်ကြီးဆိုတဲ့အတိုင်း အားလုံးကိုသိတာကိုးစားတော့ကိုသိတဲ့တလောက်ကိုသိတာနော်အဲတော့ပရိယောကနာဓမ္မပြည့်စုံသိတယ်အဲ့လိုသိပြီးတဲ့အတွက်ကြောင့်ဘာဖြစ်တယ်ဆိုတော့တိဏဝိဇိကိဆိုတိဏဆိုတာလွန်မြောက်တာဝိဇိကိဆိုတာယုံမှတန်တရားတယ်တိဏဝိဇိကိဆိုယုံမှတန်တရားတယ်လွန်မြောက်သွားပြီတဲ့ဘုရားကဟောကြားလို့သူတို့နာဆင်ញင်ခိုင်းတဲ့ဆင်ញင်နာ အရင်ကတော့ဟုတ်မှဟုတ်ပါမလားလို့စတဲ့ကဖះဟိုတော့ဖះဟုတ်မှဟုတ်ပါမလားလို့တန်တရားရှိနေတယ်ပိဿဝကိငါတို့ကအခုဖះဟောတဲ့အတိုင်းကျင့်လို့သူတို့ကိုယ်တိုင်သိလာတဲ့ခါကျတော့ဖះပေါ်မှာလည်းယုံမှမှုမရှိတော့တရားပေါ်မှာလည်းယုံမှမှုမရှိတော့ဒီလိုကျင့်ရင်ဒီလိုဖြစ်မှဖြစ်ပါမလားလို့တန်တရားတွေအကုန်လုံးကျင့်သွားတယ်အဲ့ဒီအဲ့ဒီအချိန်မှာတန်ခါမရှိသေးလို့တန်ခါပေါ်မှာယုံမှမှု ဆိုတဲ့ပြဿနာမရှိသေးဘူးအခုနောက်ပိုင်းသူတို့ကိုယ်တိုင်ယဟန်ဖြစ်တဲ့နောက်ပိုင်းမှာတော့ဖြင့်ဒီတရားတန်ကျင့်တဲ့ပုဂ္ဂိုလ်တွေလည်းသုပ္ပိပန်တော့ကောင်းမွန်မှကောင်းအောင်ကျင့်တဲ့တန်ခါဆိုတာဟုတ်ပါမလားလို့တန်တရားဖြစ်စရာမရှိတော့ဘူးဆိုတော့ဒိဋ္ဌဝိသိတိဆိုတန်တရားတွေအလုံးကျင့်သွားတယ်တန်တရားကျင့်တယ်ဆိုတာဘာလဲဆိုတော့ဝိကတကထံကတော့ကထံကတော့ဆိုတာဘယ်လိုတော့ဘယ်လိုပါလဲ ဆိုတဲ့တန်တိဝိသေကိစ္စပါပဲเนาะအဲ့ဒါဝိကိတာကင်းသွားတယ်ဘယ်လိုပါလဲဒီတရားကြီးကဘယ်လိုပါလဲဘာဖြစ်မှာပါလဲလို့ဆိုတဲ့အတွေ့အကြုံလည်းဘာဖြစ်လို့ကင်းသွားတယ်အဲ့လိုကင်းသွားတဲ့အတွက်ကြောင့်ဘာဖြစ်သွားလဲဆိုတော့ဝိတာရဇဘတ်တော်ရဲရင်သွားတယ်ရဲရင်ချင်းလို့ရောက်တယ်ပြတ်သားချင်းလို့ရောက်တယ်ဒီတရားနဲ့ပတ်သက်လို့ဘယ်ပုဂ္ဂိုလ်မှမဆိုမဟုတ်ပါဘူးกว่าလို့ပြောလာရင်လည်းပဲ ကောင်းကောင်းဖြည့်ရှင်းနိုင်တယ်ရဲတင်းကြီးဖြည့်ရှင်းနိုင်တယ်မြို့သာဟောမှဟောပါမလားလို့ခုဦးဇနဘုရားဘာသာတွေဆိုလို့ရှင်တရားဟောကထောက်မေးလိုက်လို့ရှိရင်သူမေးတာလည်းဟုတ်တယ်ဟေးမေးမယ်ဆိုလဲမေးစရာကြီးပဲเนาะအဲ့လိုတန်တရားတွေပဲယိုင်သွားတတ်တယ်ဘာဖြစ်လို့ကိုယ့်ဘက်ကဘုရားဟောတဲ့အတိုင်းအခုတော့လို့ ခြုံငုံပြီးတော့တည်တင်သလားမသိသေးတဲ့အတွက်စကားရိုင်သွားတယ်ပေါ့နော်တရားမခံရင်စကားရိုင်နေတရားခိုင်သွားပြီဆိုရင်စကားကမရိုင်တော့ဘူးရဲဖို့ပြောနေတယ်ဝိသရစ္စပတ္တဆိုတာအဲ့ဒါပဲအခုယောဂီလည်းမင်းတို့အားထုတ်တာပဲလဲဘာတွေအားထုတ်ရတယ်အဲ့တော့ဘယ်လိုနေတယ်လို့လာမေးလိုက်လို့ရှိရင်တချို့မေးမှတောင်ကြောက်တယ်ဘာဖြစ်လို့လဲဆိုတော့ခြုံငုံပြီးတော့တည်တင်တော့ဒိဋ္ဌဓမ္မသိတဲ့ သဘောပတ္တဓမ္မကိုယ်တွင်းရောက်လာတဲ့သဘောဝိရိဒဓမ္မသိနေတဲ့သဘောမဖြစ်သေးဘူးပရိယောဂနာဓမ္မဆိုတဲ့အတိုင်းခြုံငုံပြီးတော့အပြည့်စုံမသိသေးတဲ့အခါတရားမခံသေးဘူးတရားမခံရင်သူများစကားနောက်ရောပြီးတော့ယိုင်သွားတတ်တယ်နော်အခုတော့ဒီအညာရှင်အညာတိကုဏညာဝေတာရိဇဘတ်တော်တရားခိုင်တဲ့အတွက်ကြောင့်သူကဘယ်မှယိုင်စရာမရှိတော့ဘူး လာပေးရင်ရဲရင်ဖြင်းနေသွားတယ်အပရပစ္စယောတတ္ထုတာနေတဲ့တတ္ထုတာနေမြတ်စွာဘုရားအဆုံးအမနဲ့ပတ်သက်လို့အဆိုတာမရှိတာပရပစ္စယောဆိုတာတခြားယုံကြည်စရာဆရာတင်စရာမရှိဘူးတတ္တမဖြစ်တဲ့ပုံကိုယ်တွေဟာဘုရားတရားတွေနာပါတယ်ဘုရားရှိကိုတွားပါတယ်အဲ့ဒါကုသိုလ်ရဖို့ထပ်ပွားတာပဲနိတိရဖို့တော့လိုသေးလား ဘုရားကဒီတနည်းပဲရှိတယ်ဆိုတာသူတို့သိပြီးပြီဒီတနည်းကဘာဖြစ်တယ်ဆိုတာလည်းသူတို့သိပြီးပြီဖြစ်တဲ့အတွက်တရားသိဖို့နဲ့ပတ်သက်လို့အပရပစ္စယောတခြားဆရာမလိုတော့ဘူးလေတာမြို့မဟာကန္တာဆရာတော်ကြီးစကလုံးကတော့နည်းနည်းပူပြသားလာမသိဘူးတရားနဲ့ကိုယ့်အကြားမှာဂျာပွဲစားမလိုတော့ဘူးလေဘာလဲတော့ဂျာပွဲစားမလိုတော့ဘူးဂျာအဖြက်ပွဲစားလည်းမလိုတော့ဘူးအပြုပွဲစားလည်းမလိုတော့ဘူးအဆွဲသမားလည်း မလိုတော့ဘူးဘုရားလက်ထက်မှာတချို့အဲ့လိုစမ်းသပ်ထားလေရှိပါတယ်အရိယာဖြစ်ပြီးတော့မှမင်းတို့မနက်ကဘုရားရောက်ဆိုပြီးတော့မင်းဟောငါသင်္ခါရအလုံးကိုအနိစ္စလို့ပြောလိုက်တာငါမှားတယ်သင်္ခါရတွေကအနိစ္စกว่าလို့ပြန်ပြောတဲ့အခါချက်ချင်းသိတယ်ဒါဘုရားစကားမဟုတ်ဘူးမင်းမနက်ကဘုရားရောက်ဆောင်ထားတာမဟုတ်လားလို့တတ်ပြီးတော့ကိုမေးနိုင်တယ်ဝိတရစ္စပတ္တာအဲ့ဒါပဲဒါကိုဘုရားစကားဟုတ်တယ်မဟုတ်ဘူးကိုလည်းရဲရဲတင်းတင်း ပြောနိုင်တဲ့တတ္တိရှိသွားတာပေါ့နော်အပရပိစယတတုတံဒီဘုရားသာသနာမှာတခြားဆရာမလိုတော့အတွက်ကြောင့်အဲ့ဒီကျမှဘဂဝန္တဣဒရောစာဘုရားကိုဒီလိုလျှောက်တယ်တဲ့ဘာလဲဆိုရင်လဘေယံဗန္တိဘဂဝတောတန္တိကေပပိဇံလဘေယဥပတမရဗန္တိရှင်ဘုရားအာဟံတပိတော်ဒီဘဂဝတောမြတ်စွာဘုရား၏တန္တိကေအထံတော်၌ဝါမြတ်စွာဘုရားသာနာတော်၌ ပပိစ္ဆာယဟန်ဖြစ်ကိုလဘေယရလို့ပါလေဗျာပပိစ္ဆာဆိုတဲ့ပုဂ္ဂိုလ်เนาะတရားဝိနည်းတေသမာတော့ပပိစ္ဆာဟာရှင်ရောယဟန်ရောနှမျိုးစလုံးကိုဟောပါတယ်အဲ့တော့သုတ်တန်ဒေနာတော်မှာတော့ပပိစ္ဆာဆိုတာတန္တရာဝုဒုက္ခမှာလွတ်မြောက်ဖို့ရည်မှန်းခြင်းနဲ့ကျင့်သုံးနေသူမှန်များပါတော့ပပိစ္ဆာလေအဲ့တော့ဝိနည်းလုံးမှာတော့ပပိစ္ဆာဆိုတာရှင်ရောယဟန်ရောနှစ်ခုလုံးနဲ့ဆိုင်တယ်ဒါမှမဟုတ် အရှင်အညာတိကိုနေညာအစာကြီးတဲ့ပိစဝကိငါးဦးတို့ဟာတတ္တဝါဖြင့်ဘုရားတဲ့အနည်းဆုံးအသက်30 35ခန့်ကြီးတယ်နော်ဘာလို့ဘုရားလောင်းမွေးချိန်မှာပဲသူတို့ကဘယင်အားကိုရတဲ့ပရောဟိတ်ကြီးဖြစ်နေပြီဆိုတော့အဲ့တော့သူတို့ကရှင်ဖြစ်နေလို့ကျင်တာမဟုတ်ဘူးဒါကြောင့်တော့ကဘာလို့လေဘေယံဥပတပဒံဥပတပဒံယဟန်ဖြစ်ကိုလေဘေယံရလေဝတယ်ဘုရားအဲ့ဒါသူတို့ကိုယ်တိုင်ရှောက်တာ အခုတော့တခြားဆရာမလိုတော့တော့အောင်သာနာကိုယုံသွားလို့ယုံကြည်တဲ့တရားသက်သက်မဟုတ်ဘူးကိုယ်တိုင်သိမြင်တယ်ပညာနဲ့တွဲတဲ့တရားလည်းဖြစ်သွားလို့ဘယ်လိုတရားမျိုးဖြစ်သွားတော့ပညာနဲ့တွဲတဲ့တရားလို့သိပြီးတော့ယုံတဲ့အယုံအခုရှိဦးဇင်းတော်ဗုဒ္ဓဘာသာတွေမိယောဖလားဗုဒ္ဓဘာသာတွေဆိုတာကြားပြီးတော့ယုံနေကြတာမိဘများကပြောလို့ဘိုးဘွားများကပြောလို့ဆရာသမားကပြောလို့ ဆရာတော်တမတော်တွေကဟောလို့ဟောတာကြားပြီးတော့အဲဟုတ်မှာပဲဟုတ်မှာပဲဆိုတော့ယုံနီးဟိုမြတ်စွာဘုရားတရားဟောဖို့လားလမ်းမှာဆိုရယ်ဥပကတက္ကသိုလ်ကြီးနဲ့တွေ့တဲ့ကဥပကတက္ကသိုလ်တက္ကသိုလ်ကြီးမှတ်ချက်ချတာခုပေရဟူသောတဲ့ခုပေရဟောတော့ပါရဲ့လို့ပြောတာသူကလည်းအဲ့ဒါတရားကိုသိလို့မဟုတ်ဘူးဒီဘုရားမျက်နှာအသွင်ပြေမှုရာ အကုန်လုံးသိလို့အဲ့ဒါဟုတ်ပေရဟုသောဘခောက်ကိုဆရာတော်များတော့များကတော့ဟုတ်ပေရကိုလုံးကိုပေါက်ရုပ်ကိုထောက်တော့ဟုတ်တော့ပေရဤတဲ့ဘာလို့ကိုလုံးကိုပေါက်ရုပ်ကိုထောက်တော့ဟုတ်တော့ပေရရုပ်ဆိုတာမျက်နှာတွေကလည်းတော်တော်ကြီးကြီးလင်းလင်းဖြစ်နေတာတွေကိုထောက်ရင်ဟုတ်တော့တယ်လို့ပြောတာသူလည်းအမြင်ကြားအယုံပဲအသိအယုံမဟုတ်ဘူးเนาะအခုဒီပုဂ္ဂိုလ်တွေကတော့ဗာပြီเนาะ အသိနဲ့ယုံတဲ့အယုံဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားထံတော်မှာအမြဲတမ်းတပိသားဖြစ်နေရလပါတယ်လို့ဆိုတော့အေဟိဘေကုတိဘဂဝါဝောဇာအေဟိဘေကုတိဘေကုယဟန်အေဟိလာခဲ့အဲ့လိုပြောရတယ်နော်လာတော့အဲ့ဒီစကားလေးဒီပဲလေဘဂဝါဝောဇာဘုရားကမိတ်လိုက်တယ်ဘာလို့ဖို့လို့ဆိုတော့တွက္ခတော်ဓမ္မောဓမ္မောတရားကို တွက်ခံတော်မြတ်စွာဘုရားကောင်းစွာဟောထားတယ်အဲ့ဒါဘယ်လိုရည်ကျင်းနဲ့လာမလဲဆိုတော့တမ်စရပြမစရိယတမ္မာဒုက္ခတအန္တကိရိယာယဒုက္ခတရုစင်းရဲ့အန္တကိရိယာကအဆုံးကိုပြုခြင်းဟာတမ္မာကောင်းစွာဒုက္ခတဒုက္ခဆင်းရဲဤအန္တကိရိယာယအဆုံးကိုပြုခြင်းမှာ ပြမစရိယာမြတ်သောအကျင့်ကိုစရကျင့်လို့အဲ့လိုခေါ်လိုက်တာနဲ့ပဲတာဝအဲ့ဒီအေဟိဘိက္ခုဆိုတဲ့ဘုရားစကားလေးနဲ့ပင်တတ္တအာယတမတော်ထိုအရှင်မြတ်ဤဥပတ္တမရာယဟန်ကိစ္စသည်ဟောသည်ဖြစ်သည်အဲ့ဒီစကားလေးနဲ့ပဲဘာဖြစ်လို့ယဟန်ကတည်းကဆိုတော့ဒီဓမ္မစကြာပါဠိမှာစကားလုံးတွေကစာအဒီမှာဓမ္မစကြာ ပြီးပြီလို့စောင့်ထားတယ်เนาะတကယ်တော့ဓမ္မစကြာတုတ်ကအညာရှင်အညာတိကုဏညာတရားရပြီးတော့ယဟန်အဖြစ်ရောက်ရုံနဲ့ဆုံးတာမဟုတ်သေးဘူးနောက်ထပ်ဘယ်နှပါးကြံသေးတော့လေးပါးကြံတယ်အဲ့လိုနဲ့ဆက်ဟောတော့ဒုတိယနေ့မှာရှင်ဝပ္ပကလည်းအဲ့လိုပဲတရားသိတယ်တရားသိပုံညာကတော့အတူပါပဲယံကင်စီသမုဒိယဓမ္မသဗ္ဗနာနိရောဓဓမ္မအဲ့တော့အဲ့လိုသိသွားတယ်ဆိုတော့ သာနာပါမှာအိဘက်ကူယဟန်နှစ်ခုနှစ်ပါးရလာပြီပေါ့နော်ဒုတိယနေ့မှာတပါးထပ်တိုးတယ်နောက်တတိယနေ့ကျတော့ကုရိယဝတ်ပါပြီးတော့ရှင်ဗတ္တိယယဟန်ဖြစ်တယ်အဲသုံးပါးဖြစ်လာပြီဆိုတော့အဲကျမ်းနေတာကနှစ်ပါးဘုရားရဲ့အဲ့ဒီအကုန်လုံး6ပါးစုဝင်းနေတဲ့မှာ3ပါးစီဖြစ်တော့အဲ့ဒီကစပြီးတော့3ပါးကိုပဲဆွမ်းခံထွက်ခိုင်းတယ် အတုံးမဆွခံလို့ရသမျှကိုကျန်တဲ့မဟာနာအတ္တစီဆိုတဲ့ကျန်တဲ့ပိစဝဂီစင်းဝင်ဘိက္ခုနှစ်ပါးကိုဖရာကိုအားလုံးမြပြီးတော့6ပန်းမြပြီးတော့ထုတ်ပေးတယ်နော်နောက်တစ်ရက်တော့အရှင်မဟာနာကတရားသိရတယ်အဲ့ဒါ၄ပါးတိတိတရားရတော့၄ပါးဆွမ်းနာတွေ့ပြီးရင်တော့6ပန်းလုံးပဲအကုန်လုံးစုပြီးတော့ ဟောအဲ့လိုနေနောက်ဆုံးဝါဇိုလမ်းပြကျော်၄ရက်နေရောက်တဲ့အခါဘာဖြစ်လဲနောက်ဆုံးအငယ်ဆုံးဖြစ်တဲ့ရှင်အတ္တစီအသက်အားဖြင့်အငယ်ဆုံးလို့ပြောတာမဟုတ်ဘူးတရားသက်အားဖြင့်အငယ်ဆုံးဖြစ်မှာနောက်ဆုံးသိတဲ့ပုဂ္ဂိုလ်ကအလိုလိုအငယ်ဆုံးဖြစ်သွားတာပဲဟုတ်တယ်တန်တာနာစီကံကအလိုအသက်နဲ့ဆုံးဖြတ်တာမဟုတ်ဘူးဘာနဲ့ဆုံးဖြတ်တာလဲတရားနဲ့ဆုံးဖြတ်တာပါပဲဒါကြောင့်ဒီကြီးမှရဟန်းဖြစ်လာတဲ့ ကိုရိုကြီးကကြီးပြီကျန်တဲ့ကိုရိုလေးတွေကထိတ်ဆုံးကနေပြီးတော့ကိုရိုကြီးကနောက်ဆုံးနေရတော့သူကလည်းအောင်သက်သက်ရှိတော့ပေါ့ကိုရိုကြီးကကြီးရတဲ့နဲ့ဘာလို့နောက်ဆုံးကနေရတော့ဆိုတော့ဝါတဲ့ဗျာဝါတဲ့ဝါတဲ့ငါတော့အပါရောဝါတဲ့အခုလည်းပဲဝါဝါတရားဝါရရှင်အသစီကအငယ်ဆုံးဖြစ်သွားတယ်ပေါ့နော်အဲ့လိုနေနေပေစာဝိကီ၅ဦးလို့တဏ္ဍာပေါင်းရောက်တော့အဲ့မှာ ဘာဖြစ်လို့ယရဏသုံးပါးပြည့်သွားတာပေါ့နော်အဲ့ဒီနောက်ရောက်တဲ့ပုဂ္ဂိုလ်တွေဆိုရင်လည်းပဲရောက်လာရင်တရဏဂုံသုံးပါးလုံးယူရတာပေါ့ပထမဆုံးရှင်အညာတိကုဏညာကတော့တရဏဂုံနှစ်ပါးနဲ့လို့ပြောလို့ရပါတယ်ဘုရားရဲ့တရားရဲ့ပဲရှိတယ်သူကိုယ်တိုင်အာနာဖြစ်သွားတော့တရဏဂုံသုံးပါးပြီးတော့နောက်ပုဂ္ဂိုလ်တွေအတွက်တော့တရဏဂုံသုံးပါးလို့ပြောလို့ရပါတယ်ဝိနည်းကံပြုရမှာတော့သံဃာအ ਨੇ ဆုံး၄ပါးရှိမှ တန်ခါလို့ခေါ်တယ်ဆိုပေမဲ့ဒီမှာတော့တရဏံကိစ္ဆာမိလို့ဖို့ကတော့တပားတဲ့ကိုယုံကြည်လေတန်ခါတရဏံကိစ္ဆာမိတယ်မရောက်လားရပါတယ်အဲ့လိုနည်းနဲ့ဓမ္မစကြာကိုကျမ်းမြအပြင်ဒီလောက်ပြီးပါပြီเนาะအဲ့ဒါကပါဠိဖတ်ပြရွတ်ကြတဲ့အခါအာယုံပြုနိုင်အောင်လို့ပါเนาะအဲ့တော့ဒီနည်းနဲ့အသိရောက်လာပြီးတော့အစအဆုံးလေးနည်းနည်းပြန်ဖတ်ပြမယ်เนาะ ပထမဆုံးကဓမ္မစကြာအမွန်းတယ်ဒီဥစ္စာကဆရာတော်ဥပုပ်ရေးတာပါအင်းဝါပြေရောက်ပါဆရာတော်ဥပုပ်ကဒီဓမ္မစကြာအမွန်းကိုရေးလိုက်တာကိုကြည့်ပြီးတော့မှနောက်နောက်ရဟန်းတော်တွေကလည်းပဲပရိသတ်တတုတ်ထဲမှာတတုတ်ရှင်းတတုတ်ရှင်းရဲ့အနှစ်ချုပ်ကိုရှေ့ကအမွန်းလေးတွေရေးကြတယ်အဲဒီအမွန်းရေးတဲ့ဒီအမွန်းရေးတဲ့အတတ်ပညာကိုတော့ အလုပ်ကိုတော့ဆရာတော်ဥပုပ်ကစလိုက်တာနော်ဘယ်လိုရေးထားဆိုတော့ဘေကုဏံပင်စဝက်ကီနံဣတိပဒနာနာမကီမိဂရာယေဓမ္မဝရံယန္တံနိဗ္ဗာနပါမကံပထမဆုံးကအဲ့ဒါကဒီမှာပါဘေကုဏံပင်စဝက်ကီနံကအဲ့ဒီတုန်းကတရားနာပရိသတ်တွေကိုပြတယ်ဒီတရားကိုအဦးဆုံး တရားဥဖြစ်တဲ့အတိုင်းဥဆုံးတရားနာပိဋကလူလူသားတွေကဘာလို့လဲပိဿဝေကီ၅ဥပဲတရားဟောတဲ့နေရာကဣတိပတနာနာမကေဣတိပတနာလို့အမည်ရှိတဲ့အဲဣတိဆိုတာတော်တော်များများကယသိလို့ပြောတယ်အမှန်တော့ဣတိဆိုတာမူလပုဂ္ဂဣတိဣတိဆိုတာရှားဖွေတာဘာလို့ရှားဖွေတာဆိုတော့တရားရှားဖွေတာဒါကြောင့် ဣတိဆိုတာတရားရှာဖွေသူများလို့ပြောလို့ရတယ်ဒါကြောင့်ဘုရားတွေယဟန္တာတွေပိစိကဗုဒ္ဓတွေလည်းပါတော့အဲ့ဒါဣတိလေဣတိဆိုတဲ့အထက်မှာပါတယ်ဒါဣတိပရဏဆိုတာယတိကြတော်လို့အဲ့ဒါကိုဗမာလိုခေါ်ရင်ပါတော့ယတိကြဆိုတာဇံပင်ကြီးရတဲ့ဣတိအမည်ရှိတဲ့ဘုရားတို့ပိစိကဗုဒ္ဓတို့ယဟန္တာတို့ဘောလောကီဇံပင်ကြီးရပုဂ္ဂိုလ်တွေရောအကုန်လုံးကောင်းရင်ကနေ ဗာရာဏသီကိုလာမယ်ဆိုရင်ဒီမိဂရာကဗာရာဏသီနဲ့မမမလမကန်းလေးဆွမ်းငံသွားဖို့အလောတော်အညောင်းပြေတော့အနေထားလေးအဲ့ဒီမှာဇံပင်ရင်ကနေပြီးတော့ဆင့်ပြီးတော့မြည်ပေါ်ဆင့်တယ်ပြီးရင်ခဏအနာကျင်ယူမယ်ပေါ့ဒီကိရန်တော်တွေလို့ဆိုသင်္ကန်းတပ်ပဲတော်တော်ဘာလို့လွတ်ချင်လွတ်မယ်ပေါ့ပြီးရင်တော့မျိုးရဲဆွမ်းငံကြွမယ်ပြီးရင်တော့အမြဲတမ်းကြောင်းဖြစ်နေလေဒီထဲမှာပဲအဆင်ပြေသလိုဘာလို့လဲတရင်သုံးမယ်ပေါ့နော် အဲ့လိုကောင်းကင်ကနေပြန်ကြွပြီးတော့ဟိုဆင်းသက်တဲ့နေရာပါပဲเนาะအမင်းလုံးဆရာတော်ကြီးတော့ဣတိပရဏိဖျားပစ္စေကဗုဒ္ဓအရိယာတို့ကောင်းကင်မှာသက်ဆင်းရာပထဝီတလင်မြေပြင်မှာကောင်းကင်တို့ပြန်သက်ရာ ဖြစ်သောကြောင့်ပြန်တက်ရာဖြစ်သောကြောင့်ဣတိပတနာမြည်သောလို့ပြောတယ်ဒီနေရာမှာပဲဆင်းတယ်ဇံပေခြင်းနဲ့တခြားရပ်သွားခြင်းနဲ့ဒီနေရာပဲပြန်တက်လို့အဲ့ဒါကိုယသိကြတော်လို့ခေါ်ပါတယ် ပတနာရနော်အဲ့လိုခေါ်တော့ယတိကြတော်လို့အမည်ရတော့မိဂရာရေသားတွေကိုဘေးမဲ့တော်တာဘေးမဲ့ပေးထားတဲ့တော်ကြီးပြောရင်သူ့ကိုမိဂဒါယလို့ခေါ်တယ်နော်အလုံးကမိဂတရာကသမင်ကိုတော့သမင်တော်လို့သူတို့ပြောတယ်မဟုတ်ဘူးသမင်ဆိုတာအဓိကအပြင်အများဆုံးမလို့ပြောတာကျန်တဲ့တိရစ္ဆာန်တွေလည်းဒီထဲမှာဘသူ့မှဖန်ခြင်းပြစ်ခတ်ခြင်းမလုပ်ရလို့ သတ်မှတ်ပြီးတော့ပေးထတာဖြစ်လို့ပဲမိဂနာမြည်ရှိသောပြိမဲ့ဒေါနာဤတဲ့အဲ့တော့နေရတရားဟောတဲ့တရားနာပုဂ္ဂိုလ်ရဲ့တရားဟောတဲ့နေရပြီးရမှတော့ဓမ္မစကြာတရားဓမ္မစကြာတရားနဲ့ရဲ့ဂုံဘုတ်ကိုကြတော့ယန္တနိဗ္ဗာန်ပါပကံနိဗ္ဗာန်ကိုပြတ်တတ်သောဓမ္မဝရံဓမ္မစကြာတရားမြတ်ကိုအဲ့ဘုရားပိုင်လျာနော်အဲ့တော့ဒီမှာနောက်တစ်ခါထားပါတော့တံပတိနာမကေန တာဟံပတိအမည်ရှိသောမဟာဗျမေနဗျမကြီးကရာစီတော်တောင်းမှန်အပ်သည်ဖြစ်၍စတုတ္တနာပကတိတော်တစ္ဆန်၄ပါးကို ပြလျက်လောကနာတော်လောကဤကိုယ်ဝေဟဖြစ်သောတနည်းလောက၃ပါးဤဥစဉ်ရှေ့ဆောင်ပုဂ္ဂိုလ်လို့ဆိုတိုက်သောမြတ်စွာဘုရားသည် အတေသည်ဟောတော်မူတယ်။တန်လေးကဘာပြောလဲဆိုဒီပုဂ္ဂိုလ်ဒီတုတ်ကိုဟော ဒီတုတ်ကိုဟောရမှာတရားနာတဲ့ပိဋကရဲ့ဒီတုတ်ဟောတဲ့နေရာရဲ့ဒီတုတ်ရဲ့ဂုံပုတ်ရဲ့ဒီတုတ်ကိုဘာကြောင့်ဟောရတယ်ဆိုတဲ့အကြောင်းရဲ့ဒီတုတ်ရဲ့ဂုံပုတ်ကတော့အဓိကအဖြစ်နိဗ္ဗာန်ပါပကံမှာပဲနိဗ္ဗာန်ကိုရောက်စေတတ်တယ်ဘာကြောင့်ဟောရတာလဲဆိုတော့ဒီဒီထဲမှာတော့တံပတိနာမကိဏမဟာပြမိဏယာစီတော်ဖို့တံပတိပြမကြီးက တောင်းပန်လို့ဒီကိစ္စကတော့အငင်းပွားစရာမလိုပါဘူးဘသူကတောင်းပန်လို့ဟောဓမ္မစကြာဟောတယ်ဆိုရင်ပြီးသားပါပဲเนาะဘယ်ပုံစံနဲ့ဟောလဲဆိုတော့စတုတ္တသံပကာတင်တော့တစ္ဆာ၄ပါးကိုထင်ရှားပြလျက်ဟောတာဒါကဖတ်ပြီးသွားတော့သိတယ်ဓမ္မစကြာထဲမှာပါပါလဲစတုတ္တသံတစ္ဆာ၄ပါးပါတယ်เนาะအဲ့လိုထင်ရှားပြပြီးတော့ဟောတာဆိုတော့ဒီတော့ဟာဒီမြတ်စွာဘုရားဟောတဲ့ဘိကအာလုံးတို့ရဲ့ရှေ့ဆောင်လည်းဖြစ်တယ်မူပောင်လည်းဖြစ်တယ် ဒါကြောင့်ရှေးဆရာတော်ကြီးကစတုတ္တသဝိနိမုတ်တော်ဓမ္မောနာမနတ္တိသစ္စာ၄ပါးမှာစတုတ္တသဝိနိမုတ်တော်သစ္စာ၄ပါးမှာလွတ်တော်ဓမ္မောနာမတရားမြည်သည်နတ္တိမရှိသစ္စာ၄ပါးမှာတရားလွတ်တဲ့တရားမရှိဘူးဆိုတော့သစ္စာ၄ပါးကိုဘယ်မှာဘုရားဟောတာလို့ဆိုတော့ဒီဓမ္မစကြာဟောစဉ်တွေကဟောတာမလို့နောက်နောက်ဟောမြဘုရားတရားတွေဟာဒီဓမ္မစကြာနဲ့ကင်းလွတ်ပြီးတော့ဟောတာတခုမှ မရှိဘူးဒါကြောင့်ဗေဒကအာလုံးတို့ရဲ့အနှစ်ချုပ်တုတ်ဆိုရင်ဓမ္မစကြာပုရဏတုတ်အဲဓမ္မကဆန်စကြာဓမ္မစကြာတုတ်ထပ်ပြီးတော့အနှစ်လုံးဝစီပြန်ကြီးမဟုတ်ဘူးရေကန်းလေးလောက်အထိထပ်ကြိုချက်လိုက်ရင်တော့အဲအနှစ်ကဘာထွက်လာလဲဆိုတော့မစ္စည်းမပရိပရာဆိုတဲ့မက်ကင်ရှင်ပါဘာရတော့ဒါရင်ဗေဒကကို အကျဉ်းချုပ်လိုက်ရင်တတုတ်ထဲနဲ့ချုပ်ရင်ဓမ္မစက္ကပိုရဏတုတ်ဓမ္မစက္ကတုတ်ကိုထပ်ပြီးတော့အနှစ်ချုပ်လိုက်ရင်မဂ္ဂင်၈ပါးမဂ္ဂင်၈ပါးကိုအဲ့ဒီနည်းနည်းထပ်ချုပ်လိုက်ရင်ဘုန်းကြီးကပြောတဲ့စကားလုံးလေးနဲ့ဆက်စပ်ကြည့်ပါဗျာမဂ္ဂင်၈ပါးကိုပထမဆုံးသိက္ခာ၃ပါးလို့ပြောတယ်သိက္ခာ၃ပါးလို့ရပါတယ်เนาะဒါကသိက္ခာ၃ပါးမှာလည်းပဲ ထပ်ပြီးတော့အချင်းချုပ်လိုက်ရင်တက္ကံသုံးပါးနဲ့ပတ်သက်လို့ဟိုနေ့ကပြောတာလေးမှတ်ပြီလားအဟောမှာအဟောမှာတော့ပညာကပထမအကျင့်မှာသမာဓိကပထမအဖြစ်မှာပညာပထမဆိုတော့ကိုယ်စားကျင့်ဖို့ပြောနေတာပဲဖြစ်တဲ့အတွက်ဘယ်ရစမလို့သမာဓိသိက္ခာဒါကြောင့်ထပ်ပြီးတော့ချုပ်လိုက်ရင်သမာဓိသိက္ခာ၃ပါးလို့ရမယ်အဲ့ဒီသမာဓိသိက္ခာ၃ပါးမှာမှ ထပ်ပြီးတော့လုံးဝနောက်ဆုံးအတရေအနှစ်လို့ချုပ်လိုက်အဲ့တမာယိတိကသုံးပါးဆိုတာတမာဝါယမဆိုတဲ့ဝိရိယတမာတတိကတတိပေါ့တမာတမာတိကတော့တမာတိပါပဲအဘိမာမှာဧကကတာလို့သုံးပါတယ်ဧကကတာဆိုတာဧကတခုသောအာယုကိုကတယူတာဧကကတာဆိုတာဘာလို့အာယုတခုကိုကယူဒီစိတ်လေးကဘယ်မှမသွားတော့ဘဲနဲ့ဒီအာယုလေးတခုပေါ်မှာပဲယူနေတယ်ဆိုတာဒီအာယုတစ်ခုပေါ်မှာပဲ အာယုပြုတ်နေတဲ့အချိန်ဆိုရင်ဧကကတာကိုတမာတိခေါ်တယ်အာယုတစ်ခုရဲပေါ်မှာရောက်နေတာ ကိုပဲလင်းဘယ်လိုလဲခေါ်တော့တမာတိလို့လည်းခေါ်တယ်ဘာလို့လဲခေါ်တော့တမာတိအဲ့ဒီတမာတိဖြစ်နေတာကိုပဲလင်းဇန်လို့လည်းခေါ်ရတယ်ဥစဉ်တော့ဒီဇန်လန်းစင်ကပုဂ္ဂိုလ်ကြီးလို့ပထမဇန်ဒုတိယဇန်မရပါပဲအခုတရားအထုတ်နေရင်လည်းပဲကိုရှုမှတ်နေတဲ့အာယုံပေါ်မှာဒီစိတ်လေးကြာနေရင်အဲ့ဒါဘာဖြစ်နေရလဲဇံဖြစ်နေတာနော် အဲကြောင့်ဒီ lady ဆရာတော်ကြီးကဇန်နဲ့ပတ်သက်စိုက်စိုက်စူးစူးအထူးမြဲမြာရှုအားသာဇာဟုခေါ်တတာတရားရှုမှတ်လို့အားကောင်းလာလို့တမာတိအားကောင်းလာလို့ဒီအာယောမှာစူးစူးစိုက်စိုက်ကြာရောက်သွားပြီဆိုရင်အဲ့ဒါဘာဖြစ်နေတော့ဇံဖြစ်နေမုတ်ချဇံဥပ္ပစာဇံလို့နှမျိုးရှိတာပေါ့နော်ဇံလန်းစင်မှာပထမဇံနဲ့ရသွားတယ်ဒုတိယဇံနဲ့ရသွားတယ်ဆိုတာတော့မုတ်ချဇံပေါ့အခု တရားအားထုတ်လို့အာရုံတစ်ခုထဲမှာစိတ်စူးစိုက်ကြရောက်နေတဲ့ယောဂီပုဂ္ဂိုလ်တွေမှာလည်းပဲဇံလို့ပဲခေါ်မှာအဲ့ဒါဘာလို့ခေါ်လို့ဥပဇာဇံဆိုတာဥပဇာဆိုတာတင်စားတယ်တူညီတယ်လို့ပြောရမှာပါပဲဘာလို့ဇံလို့ဆိုတဲ့ပုဂ္ဂိုလ်ဒီမှာအလုံးကြားဘူးမှာပဲဝိတကဝိဇာရာပိတိဒုက္ခဧကကတဝိတကပထမဆုံးအာယုံကိုစကြံစီမှုပါတယ်ဒီမှာလဲကြံစီမှုပါတယ်မဂ္ဂင်၈ပါးမှာကြံစီမှု အဘိမာမှာဝိတက်လို့သုံးတယ်ဒီနေရာမှာတော့သင်္ကပ္ပလို့သုံးတယ်အတူတူပဲသင်္ကပ္ပဒီပင်လင်ဝိတက်ဝိတက်ဒီပင်လင်သင်္ကပ္ပပဲနော်တမန်သင်္ကပ္ပနော်အကောင်းဆုံးကိုသုံးတတ်ရင်တမန်သင်္ကပ္ပပေါ့ဘာလို့လဲဒီစေစိတ်တွေကကောင်းတဲ့ဘက်မှာလည်းပါတယ်မကောင်းတဲ့ဘက်မှာလည်းပါတယ်အင်္ဂတမအုပ်စုဝင် ဖြစ်တဲ့အတွက်မကောင်းတာကိုကြမ်းနေရင်လည်းမကောင်းတဲ့အဲ့ကြတော့မိစ္ဆာသင်္ကပ္ပခေါ်တာပေါ့ဝိတက်ပါပဲအခုကောင်းမှန်ကန်တဲ့နီလန်းတိုင်ကြံတော့ပါတော့ တမန်များပါဝိတက်ကရှိသလိုကြံစီပြီးရင်ဆက်ပြီးတော့ကြံစီနေရတယ်အဲ့တော့စကြံတာကိုဝိတက်လို့ခေါ်တယ်ဆက်ကြံတာကိုဝိဇာရလို့ခေါ်တယ်အဲ့တော့ဝိဇာရကျတော့ကြံတယ်လို့မသုံးတော့ဘူးသုံးတတ်တယ်လို့ပြောသုံးတာတယ်ဘာလို့သုံးတာတော့သုံးတတ်တယ်ဆိုတဲ့စကားလုံးကတော်တော်အရေးကြီးပါတယ်အာယုဘောမှာကြောက်တယ်ပထမဆုံးအာယုဘောမှာစိတ်ကိုတင်ပေးတဲ့အထက်မှာ အဲစိတ်ကိုတင်ပေးတာတတိဖြစ်ပြီးတော့အပေါင်းမှာလိုအပ်တဲ့စုပေါင်းပါဝင်ရမယ်တံမြုပ်တာဓမ္မတွေလို့ခေါ်ရနော်တရားစုတွေပါဝင်လာအောင်ကတော့ဝိတက်ကတင်ပေးတာဝိတက်ကတင်ပေးပြီးဆက်ပြီးတော့လုံးလုံးပေးတာကဥဇာရဟာလားခေါ်လဲဥဇာရအဲ့တော့တရားရှိမှန်တဲ့ကဝိတက်လည်းပါလို့ဝိဇာရလည်းပါတယ်အဲ့တော့တရားရှုမှတ်တဲ့ပုဂ္ဂိုလ်တွေဟာရှုမှတ်ခါစားမသိရင်ပဲခုနပြောလို့ ရှုမှတ်မှုအချိန်ကောင်းလာပြီးတရားအသီးလေးတွေတဖြည်းဖြည်းကိုယ်တိုင်ခံစားကြည့်လာပြီးဆိုတော့ကိုယ်လှုပ်ပေါ်ကိုသဘောကျတယ်ဟာတော့ပီတိလည်းရှိတယ်ဖြစ်တယ်ဒါပီတိလည်းဒီမှာပါတယ်ဝိတကဥဇာရပီတိဒုက္ခတဲ့ကိုယ်တိုင်ချမ်းသာတာလည်းတွေ့တယ်အဲဒီညကင်းကစပြီးတော့ပေါ့နောက်တစ်ချိန်ကြာရင်ဒီဟာရဲ့ဘာဝေတပ္ပအရာပွားပုံကိုပြောမယ်ဆိုရင်တမာတတိရဲ့အကျယ်တတိပဋ္ဌာန်၄ပါးကို ပြောတဲ့အခါတဖြည်းဖြည်းတွေ့လာပါလိမ့်မယ်နော်တရားအသိရလာတဲ့အခါကျတော့အလုံးနဲ့ကြားဖို့မှာပါပဲတချို့တော်တော်ကိုတမာတိကောင်းတမာတိကောင်းတော့တတိအကောင်းလို့တမာတိကောင်းတာပဲတတိအားကောင်းလို့ပါကောင်းနော်အဲ့တော့တတိဆိုတာအလုပ်တွေဘယ်လောက်လုပ်ပေးနိုင်တယ်လဲဆိုရင်အစနေကပြောခဲ့ပြီပါတော့ဖော်ကစကာတိမတ်ပါဖော်တယ်ဆိုတော့ပထမဆုံးအရှုခံအာယုံကိုဖော်ပေးတာပဲတတိမဲ့ဖော်တယ်ဖော်ပေးတာပဲနော် ပေါ်ပေါ်လာလို့ရှင်လေအဲ့ဒီအရှုခံအာယုံပေါ်မှာရှုညာရဲ့ရှေ့ပြေးဖြစ်တဲ့တတိကိုကပ်ပေးတယ်အဲကပ်ပေးပြီးတော့မှ ရှုညာပေါ်လာတဲ့အထိခွန်အားကောင်းလာအောင်ရှေ့အမှတ်နဲ့နောက်အမှတ်ကိုလည်းတတိကစက်ပေးတယ်တတိကဆိုရင်တတိသူနဲ့တွဲဘက်ကဝိရိယတွန်းအားပါတယ်တတိနဲ့ဝိရိယဘယ်လိုပြောရမလဲတတိကရှေ့ကလှန်သွားလို့အသွားနဲ့တူပါတယ်ဝိရိယဟာနောက်ကအယိုးနဲ့တူပါတယ်နော် အယိုးနဲ့တွန်းမှာအသွားကလည်းအားဖြစ်တာအဲ့ဒီတမဲ့တတိကိုလည်းဘသူကတွန်းပြအောင်နော်ဝိရိယကတွန်းပေးမယ်အဲ့လိုတွန်းပေးလို့အားကောင်းလာပြီဆိုလို့ရှိရင်ဖြစ်မှုပြမှုကိုမြင်တဲ့ဝိပဿနာဉာဏ်နေဖြစ်သွားပြီဆိုလို့ရှိရင်ဖောကတ်စကာပေးတယ်ဘာလို့မေးတော့ကာပေးတယ်ဘာကိုကာပေးရလဲဆိုတော့အပြင်ကကိလေသာတွေဝင်မလားကာပေးတယ် ကိလေသာမဝင်တော့ဘူးဒီပေါ်မှာစိတ်ရောက်နေပြီဆိုတဲ့ခါကျတော့ဘာဖြစ်လာလဲဆိုတော့ကျဉ်းလာတယ်ဟာတော်တဲအေးချမ်းပါလားဆိုတာဖြစ်လာတယ်စိတ်ပါလက်ပါဆိုတချို့တပတ်လောက်အားထုတ်ရုံနဲ့ကိုအေးချမ်းမှုအများကြီးရသွားတယ်နော်အဲ့တော့ဒုက္ခဆိုတာလည်းဖြစ်လာတယ်ဘာလို့ပြောလဲဒုက္ခအဲ့တော့ဝိတကဟုဇရာပိတိဒုက္ခချမ်းသာတယ်ဖြစ်ပေမဲ့ညာစစ်တယ်မဖြစ်သေးပါဘူးဧကကတာ အဲ့ဒီပေါ်မှာအာယုံကြာနာပါနော်အာယုံပေါ်မှာစိတ်လေးစုစိုက်ကြတဲ့အခါမှာစွမ်းအားပဲတစ်ခုပါအောင်ဆိုတော့အာယုံကိုကြံစီတဲ့ဝိတ္တလည်းပါတယ်သုံးတတ်တဲ့ဝိဇာရလည်းပါတယ်ဒီအလုပ်ပေါ်မှာကျင့်တတ်နေတဲ့ပီတိလည်းပါတယ်ဒီအလုပ်ကြောင့်လက်တော်ရရှိနေတဲ့စိတ်ချမ်းသာခြင်းကိုယ်ချမ်းသာခြင်းဆိုတဲ့ဒုက္ခလည်းပါတယ်အဓိကကတော့စိတ်ချမ်းသာခြင်းပေါ့အဲ့လိုနည်းနဲ့ဧကကရဏလို့ဆိုတဲ့တမာရီလည်းပါတယ်ဆိုတော့ဒီ၅ခုပထမဇမ္မာပါတဲ့ တရားစုတွေဒီဝိပဿနာရှုနေတဲ့အခိုက်မှာလည်းပဲတမာတိရပြီဆိုရင်ဒီတရားစုတွေပါတဲ့အတွက်ကြောင့်ပထမဇန်နဲ့ပါဝင်တဲ့တရားအင်္ဂါရတ်တွေတူလို့သူ့ကိုဘာလို့ခေါ်တော့ဥပဇာရာဇန်လို့လဲခေါ်လို့ရတယ်ဘာလို့လဲခေါ်တော့ဥပဇာရာဇန်လို့လဲခေါ်လို့ရပါတယ်အဲဥပဇာရာဇန်လောက်တော့တကယ်တရားအထုတ်နေရပါလိမ့်မယ်နော် ဒါဆိုရင်ကထမတော်ပြအဲ့ဒါတော့ဒီကြည်ရင်ကြည်ရင်ကြတော့ပြောလို့ပဲဒီအလုံးသိအောင်ပါဠိလေးလိုပဲထပ်ပြီးတော့ဆိုလိုက်ပါမယ်ခုနကနန္ဒိတံတပ္ပဒေဝဟိတတ္တိယကာထာတပ္ပဒေဝဟိတပ္ပအလုံးစုံသောဒေဝဟိနတ်တို့ကနတ်တို့ကလို့ဆိုနန္ဒိတံနှစ်သက်အပ်တော်ချစ်ခင်အပ်တော်ဒီတုတ်ကိုနတ်များချစ်စေတတ်တဲ့တုတ်လို့ပြောပါတယ်အမှားတော့နတ်တွေက နည်းနည်းလူတွေတဲ့မြတ်တဲ့တင်လို့ပြောတာပါပါတပ္ပဒေဝဟိယနတ်တယ်မကပါဘူးဒေဝဆိုတာဒိဗ္ဗဆိုတာလူမင်းနတ်မင်းဆိုတဲ့အတိုင်းပဲအကုန်လုံးပါပါတယ်ကျန်တဲ့လူတွေလည်းပါပါတယ်เนาะတပ္ပဒေဝဟိနတ်အပေါင်းတို့ကနန္ဒိတနှစ်တအပ်သောတပ္ပတံပတ္တိတရကံလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့ချမ်းသာ၃မျိုးအကုန်လုံးကိုလည်းပဲတာတကံပြည့်စုံနိုင်သော အဲ့ဒါပါလို့ဓမ္မစက္ကံဓမ္မစကြာတုတ်အဲ့ဓမ္မစကြာတုတ်ရဲ့အကျိုးကိုပြတာဘာအကျိုးရှိလို့ဆိုရင်နန္တိတံတပ္ပတေဝေဟိနတ်အားလုံးတို့ကချစ်ခင်အပ်တယ်တပ္ပတမ္ပတိတတကံလူနာနိဗ္ဗာန်သုံးတော်သောချမ်းသာကိုပြည့်စည်တတ်တယ်အဲ့ဒါပါလို့ဆိုရင်ဓမ္မစက္ကံဓမ္မစကြာတုတ်အဲ့ဒီဓမ္မစကြာတုတ်ကိုခဏမှရွတ်ကြမယ်လို့အဖော်ညှိလိုက်တဲ့သဘောမျိုးနဲ့အရွတ်အတွက် ပေးတာအကျင့်အတွက်ပေးတဲ့အမှန်တော့မဟုတ်ပါဘူးเนาะအဲ့တော့ရွတ်ကြတဲ့အခါဘယ်လိုရည်ပြီးတော့ရွတ်မလဲဆိုတော့သဗ္ဗလောကဟိတထာယဘာလဲလို့သဗ္ဗလောကဟိတထာယလောကအာလုံးရဲ့အကျိုးဆောင်တဲ့အနေနဲ့တရားမြင့်လောကလုံးကောင်းကျိုးတွေရပါစေဆိုတဲ့မေတ္တာစိတ်ရှေ့ထားပြီးတော့ရွတ်ရမယ်ဒါလေးကဘာပြောလဲဆိုတော့ ဦးဇင်းတို့ကိုရသလောက်ပိတ်ရွတ်တဲ့ပုံကိုယ်တွေထားရမယ်စိတ်ထားလေးပါပဲ။ဘာလဲ။အဲဒီစိတ်ခံရတပ္ပလောကဟိတထာယကိုကျိုးအတွက်မဟုတ်ဘူး။လောကအာလုံးအကျိုးရဖို့ဆိုရင်ဘယ်တော့ကိုဒီဓမ္မစကြာတုံမှာမဟုတ်ဘူး။တခြားပိတွေကိုရွတ်ရင်လည်းပဲကိုယ်စိတ်ထဲမှာဘယ်လိုရည်ကြထားမလို့။တပ္ပလောကဟိတထာယလို့အဲ့လိုသဘောထားပြီးတော့ရွတ်ပါ။အခုလည်းပဲသဘောထားပြီးတော့တို့ရွတ်ကြစို့လို့ရဟန်းတော်တွေများသုံးဖို့စုပေါင်း ရင့်ကြတဲ့ဘိုးအသင်းတွေဆိုရင်လည်းလူချင်းချင်းအဲ့လိုအဖော်ညှိလိုက်တာပါပဲဟေးအိုသူတော်ကောင်းတို့ဆိုတာစပါတယ်နော်အဲ့ဒါတော့နေတရားနောက်ပိုင်းမှာပါတဲ့အတွက်ဖတ်ကြပါဗျာနော်အဲ့ဥစဉ်ကဒီသင်္นานပေးတာကတလောက်သာနာမှာအရေးကြီးဆုံးဘလောက်အရေးကြီးဆုံးဆိုတော့ဗိဒကအာလုံးတို့ရဲ့တရားမီယာအခြေခံရင်းဖြစ်တဲ့ဒီတုပ်လေးဟာအဲ့ဝေသင်းသူတို့ရဲ့ပါဇက်ဖျားထဲမှာသာသာသာသာနဲ့အတန်ကြားရုံရောက်ကြားရယုံလောက်နဲ့ လမ်းဆုံးတာဥစ္စနသာနာတော်ရဲ့နိနာခြင်းပဲအဲ့လိုရွတ်ဖို့ဟောတဲ့အရွတ်တရားမဟုတ်ဘူးเนาะအရွတ်ဆိုသိပြီးတော့ပြုတ်မနူးဓမ္မစက္ကပြုတ်လို့နူးပါတယ်အရွတ်တရားမဟုတ်ဘူးအသားတရားလို့ကိုပြောလို့မရသေးဘူးဘာတရားဖြစ်အစီအနစ်တရားဘာတရားတော့တကယ်အစီအနစ်တရားကြီးဖြစ်တယ်အစီအနစ်တရားကြီးကိုအရွတ်ဖြစ်နေဆုံးလို့ဥစ္စနကကိုယ့်ဘဝထဲမှာ အတုံးချဖို့သိလို့ဒီသင်္ကန်းကိုအတုံးချဓမ္မစကြာသင်္ကန်းလို့ပြောတာပါဒါပေမဲ့အလုံးအသစ်တွေရောပါဠိလေးဖတ်တာမှအောင်ရောဆက်ဖတ်ပါမယ်ဧဝမေတုတံတဲ့ဧဝံဤသို့မေတပိတော်သည်တုတံကြားလိုက်ရပါ၏ဒါသံဃာနာတင်စဉ်ကအရှင်အာနန္ဒာကသံဃာနာတင်ပု္ပ္ပကခေါ်တဲ့အမေပုဂ္ဂိုလ်ကြီးဖြစ်သောအရှင်မကတ္တဗကိုလျှောက်ထားတယ်တပိတော်ဒီလိုလျှောက်ထားကြားခဲ့ပါတယ်ဘုရား တနည်းအားဖြင့်ဘေးကံတော်တွေမှာအေဝမေတုတံလို့ပါရင်တန်ရှင်အနန္ဒာရဲ့ဆိုင်ပဲရှင်အနန္ဒာရဲ့လက်မှတ်သူကအေဝမေတုတံလို့ရှင်အနန္ဒာလက်မှတ်ထိုးလိုက်ရင်ဒါဖះဟောသိကြတယ်ဘာလို့ဖះရှိဟာသူကြားခဲ့တဲ့တုတ်ပါလို့လက်မှတ်ပါလို့အဲ့ဒီလက်မှတ်မပါရင်တော့ဘုရားဟောလို့သိကြလို့ပြောလို့မရဘူးဒါကြောင့်ဘေးကမှာဘုရားဟောသိကြကြောင်းကဘာကိုကြည့်ရတော့ဆိုရင်အေဝမေတုတံဆိုတဲ့ ရှင်ရဏရဲ့ site သုတ်တန်တွေကိုလျှောက်တဲ့ရှင်ရဏကအေဝံဝေသုတ်တန်နဲ့လက်မှတ်ထိုးတယ်အဲ့တော့ဝီနည်းကိုလျှောက်တဲ့ရှင်ဥပါလိကျတော့အေဝံဝေသုတ်တန်နဲ့မထိုးတင်နာခောပနာသမယေနအဲ့ဒီတော့ငါပေါ့ဖရာဆိုတဲ့စကားလုံးလေးနဲ့စတယ်အဲ့တော့တင်နာခောပနာသမယေနကရှင်ဥပါလိရဲ့ site အေဝံဝေသုတ်တန်ကအရှင်ရဏရဲ့ site ပဲကြမ်းခဲ့တယ်ဘယ်လိုကြမ်းအဲ့ဒါမှဘယ်လိုကြားတော့ဆိုကြားတာကိုနှမ်းပြီးတော့မဟောသေးဘူးသူကလည်းနေရာလေးနဲ့ ဧကံသမယအခါတစ်ပါး၌ပေါ့တဲ့ပြန်တယ်ဗါတော့အခါတစ်ပါး၌ဘယ်အခါကလို့နှစ်တွေပါတယ်မပါဘူးအဲ့ဒါတွေအကုန်လုံးပြောမယ်ဆိုရင်လည်းပဲကြည့်ရမှားတယ်လို့အတော်ရှုပ်တယ်ဒါပေမဲ့ तू ကဘယ်အခါလို့မပြောပြပဲဥစဉ်တော်အားလုံးကတော့သိတယ်မဟာတက္ကရာ103ခုနှစ်ဝါဆိုလာပြည့်နေ့ကဘဂဝါမြတ်စွာဘုရားသည်ဗာရဏသီဟံဗာရဏသီပြည်၌ ဣတိပတနေဣတိပဏယတိကြတော်ဟုအမိရတော်မိဂရယေမိဂရဝံတော်၌ဝိရတိနေတယ်ဒီတောက်ကိုဟောတော်ဟာမြတ်စွာဘုရားကပြမနေတော့ဗန္တိမီမိဂရာဝံဣတိပတနာမီတော်မိဂရာဝံတော်မှာနေပြီးတော့ဟောတယ်ဟောရဌာနပါပဲဒါတုတ်နေတယ်တတရခောအဲ့လိုနေတဲ့အခါမှာဘဂဝါမြတ်စွာဘုရားက ပင်စဝဂိယေဘိက္ခုပင်စဝဂိယေ၅ဦးအစုရှိကုန်သောဘိက္ခုယဟန်တို့ကိုအမန္တေတိဟောတော်မူ၏ဒီအထိကရှင်အနန္ဒာကရှင်းနောက်စကားလေးဆက်ပေးတာအနုတန်တေလို့ခေါ်တယ်။ဘာလို့ခေါ်တော့အနုတန်တေအဲ့ဒီမှာဖះဟောအစစ်ကဒီမှာလာတယ်။ဘာလို့ဒွေမေဘိက္ခွေအန္တာပပစီတေနာနာသေဝိတပါဘိက္ခွေယဟန်တို့ ဒွေမေမှာဒွေဣမေဒွေဣမေအန္တာဤစွန်တရားနှစ်ပါးတို့ကိုပပ္ပစိတေနပပ္ပစိတဖြစ်သောပုဂ္ဂိုလ်သည်ဘာပုဂ္ဂိုလ်ဒီတော့ပပ္ပစိတပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လို့ဆိုရင်တန္တရာဝတ္တုကမှာလွတ်မြောက်ဖို့ရည်မှန်းသောပုဂ္ဂိုလ်ကိုဘာလို့ခေါ်တော့ပပ္ပစိတလို့ခေါ်တယ်ရှင်ယဟန်တို့ပပ္ပစိတခေါ်တာလေအဲ့လိုတန္တရာဝတ္တုကမှာလွတ်မြောက်ရာကိုရည်မှန်းပြီးတော့ဝတ်လာတာမို့လို့ ဒါကြောင့်ရှင်သာမဏေဝုဒ္ဒေကဗန္ဒေတန္တရဝုဒ္ဒဒုက္ခတောမောဇနာထာယပပိဇံယာစာမိအရှင်ဘုရားတန္တရာဝုဒုက္ခမှာလွမြောက်တာကိုတပည့်တော်ရည်ရွယ်ပါတယ်ဒါကြောင့်တပည့်တော်ကိုပပိဇရှင်သာမဏေပြုပေးဖို့တောင်းပန်ပါတယ်သူတို့ဆိုရတယ်เนาะအဲ့ဒါပပိဇအဲ့ဒါရှင်ဟမ်းမဟုတ်ပေမဲ့အခုလိုတန္တရာဝုဒုက္ခမှာလွမြောက်ဖို့ရည်မှန်းပြီးတော့တရားအထုတ်နေရင်လည်းအဲ့ဒီအချိန်အတွင်းမှာသူပါလဲပပိဇပဲ အဲ့ဒီအချိန်လေးပါပိစဖြစ်တာကိုတရားပြန်ပြီးတော့လည်းအိမ်ရောက်တော့တင်မြင်ကိုကြီးထိုင်းနေတယ်ငါပဲပိစဖြစ်ပြီဆိုပြီးတော့အဲ့ဒီကြတော့ပါပိစမဟုတ်တော့ဘူးနော်ဘိက္ခွေယဟန်တို့ဣမေတွေအာနာဤစွန်တရားနှမတို့ကိုပပ္ပစီဒေနသန္တရာဝဒုက္ခမှလွမြောက်မှုရည်မှန်းသောပုဂ္ဂိုလ်တွေနသေဝိတ္တပါမမိဝဲအဘူးတဲ့မမိဝဲအဘူးဆိုတာဒီစွန်တရားတွေကိုယ်တဏ္ဍာမှာ လွှမ်းမိုးမနေစေရဘူးလို့ပြောတာနော်ကတမေတွေပဲဓမ္မလုံးဆိုတော့ယောဇာယံကာမေတုကာမတုခံလိကံယောကောကာမေတုကာမလို့ခေါ်တဲ့အာယုံ၅ပါးတို့၌အာယုံ၅ပါးကာမဂုဏ်တရားလို့လည်းဆိုရတယ်နော်ဒါလည်းမန္လေးသားတွေရှင်မန်းတမောင်တခြင်းတွေပဲအာယုံ၅ပါးကာမဂုဏ်တရားမှာဆိုတာလောက်တယ်နားထဲမှာအလွတ်ရနေတော့ပါပြီနော်အဲ့ဒါပါပဲအာယုံ၅ပါးကိုပဲနေပါလို့ခေါ်တော့ ကာမဂုဏ်တရားအဲ့ဒီကာမဂုဏ်တရားတို့၌ကာမဒုက္ခံလိကနုယောကောကာမဒုက္ခကိုအန္တိကကန့်ညီတယ်ဆိုတာတဏှာဥဆောင်ပြီးတော့လို့ပြောတာဘာလို့တော့တဏှာဥဆောင်ပြီးတော့ကာမချမ်းသာခံစားလိုမှုတသက်ဖြင့်ပင်အနုယောဂအထုတ်နေခြင်းသည်အစွန်းတစ်ခုပဲကာမချမ်းသာကိုဘာလို့ကန့်ညီတယ်ဆိုတာဘာလို့ ခံစားဖို့တက်တက်ဆိုတဲ့တဏှာလွှမ်းမိုးမှုနဲ့တဏှာတကယ်လွှမ်းမိုးပြီးပြီဆိုရင်ကျန်တဲ့ကောင်းသောစိတ်ထားတွေမရှိတော့ဘူးဗမာစကားမှာဆိုတယ်ဘသူသေးသေးငတေမှာပြီးရောလို့ဆိုလောက်ရောက်အောင်ဒီလောဘအစွန်းရောက်သွားတာကိုအန္လိကအနုယောဂခေါ်တယ်ဘာလဲခေါ်တော့ဒုက္ခံလိကအနုယောဂကာမချမ်းသာပေါ်မှာအန္လိကကညက်ကညှိပြီးတော့သုံးဆောင်ခံစားခြင်း ဒါဟိုနေ့ကပြောခဲ့ပြီယဟန်တော်တွေရဲ့စွမ်းပစ္စကနာတွေကဣတိသဘအမွေမေကိုညူးရယ်မန်ကြွလှပရေစင်ပြဖြိုးခြင်းဟာဆိုတဲ့ရွယ်ချက်ပဲရှိတယ်ကျန်တဲ့ဗန်ရွယ်ချက်မှာထားကောင်မှမတိပဲနဲ့ခံစားတာကိုဘာလို့ခေါ်တော့ကာမဒုက္ခလေးကနိယောကခေါ်တယ်အဲ့ဒါကြောင့်လှပရေစင်ပြဆူရခြင်းကနောက်မှာဘာလို့မသုံးပါဘူးမသုံးပါဘူးဆိုတာမမီဝဲဘူးရှောင်းတယ် အဲ့ဒီအထိဘိုင်ရီယာကာမတုခံလေးကနုယောဂကရှောင်ခြင်းကိုပြတာဘာဖြစ်လို့အဲ့ဒီကာမတုခံလေးကနုယောဂသည်ဟိနောယုံညံ့တဲ့ဂမ္မောရွာသူရွာသားတို့ရဲ့မိမိလျော်လျော်ခံစားတဲ့အကျင့်လို့ခေါ်တယ်။ရရှိဆရာတော်ကြီးဘုက္ခုဆရာတော်ကြီးကတော့ကံမောရာသူရာသွားတို့ကြီးအစင်မေ့မိုက်ဒလေးစရိုက်တာဖြစ်ရှိ၏လို့အဲ့လိုသုံးတယ်။ရာသူရာသွားတို့ရဲ့ဒလေးစရိုက်ရိုးရိုးဒလေးစရိုက်မဟုတ်ဘူး။ မေ့ပြီးတော့မိုက်တယ်ဒလေးစရိုက်တရားဆိုတာကိုထည့်စဉ်းစားအောင်မှ မသိတဲ့ဒလေးစရိုက်ဖြစ်တယ်ရသူရသားအလုံးမဟုတ်ဘူးเนาะတရားကိုမေ့ပြီးတော့ခတ်မိုက်မိုက်နဲ့ခံစားနေတဲ့သူတွေရဲ့ဒလေးစရိုက်ဖြစ်ဖြစ်တယ်လို့အဲ့လိုဆိုလိုတာပေါ့เนาะအဲ့ဒီအောင်နေဂမ္မောရသူရသားတို့ရဲ့အစင်မေ့မိုက်ဒလေးစရိုက်တာဖြစ်ချည်မကောင်းဘူးမကောင်းဝင်မဲ့ ထောက်ခံမဲ့နဲလားဆိုတော့တကယ်လို့ကာမတုခန္ဓိကကိုခံစားတဲ့လူဟာဒီဘက်ကိုကြပါမခံစားလို့တဲ့ပုံကိုယ်တွေအဲ့ဒီခေတ်ကတော့ရှင်းရှင်းပဲခံစားလို့တဲ့ပုံကိုယ်တွေကအင်အားတီတောင်လူပေါင်းမှာနေပါမခံစားလို့တဲ့ပုံကိုယ်တွေကတော်တဲ့ထွက်ပြီးတော့ကျွန်တော်တို့အေးအေးနေကြဆိုရင်ဘယ်အုပ်စုကများမလားအင်အားတီတောင်တဲ့လူကများမှာဒါကြောင့်ပောထုတ်စနိကဆိုတာပုထုဆိုတာများတာစနိကဆိုတာလူပေါင်းပောထုတ်စနိကော ပုထုဇဉ်လို့သုံးပါတယ်နော်ပုထုဇဉ်ဆိုတာအများစုတည်းမှာပါနေတဲ့လူတွေလို့ပြောတာပုထုဇဉ်ဆိုတာဘာလို့အများစုတည်းမှာပါနေတဲ့လူတွေပါပဲဒါကြောင့်အကုန်လုံးယဟန်လည်းပုထုဇဉ်လူလည်းပုထုဇဉ်ဆိုရင်တော့မှတကယ်တော့ယဟန်ကတင်စားတဲ့ပုထုဇဉ်ပဲတကယ်ပုထုဇနာမဟုတ်ဘူးအ ਨੇ စုပဲလူကတော့တကယ်ကိုပုထုဇဉ်ဘာလို့တော့လူများစုကြီးရဲ့ပါတယ်ဒီမဲ့ပောထုဇနိယပုဂ္ဂိုလ်ကလူများစုကြီးလို့ပြောတာ နော်ကိုဟန်လူများစုကြီးပဲဒါပေမဲ့ယဟန်လည်းပဲအဝိနဲ့ပုံစံပဲပြောင်းတယ်နော်တရားထုကတော့ဘာမှမရှိဘူးဆိုရင်သူလည်းဘာတော့ပုထုဇဉ်ပဲပုထုဇဉ်တဲ့အဲ့ကြတော့နည်းနည်းပိုဆိုးတယ်ဒီမကမကတွေပါသင်္ဃာဆရာတော်ကြီးကတော့ယဟန်မိသားသင်္ဃာဝါနဲ့ဂောဝါနတ်တိကဲမရှိဘူးဇိုးစီမှားမှောက်ကျင်ရွင်းဖောက်ကဘာတော့ ညောက်တစ်ကိုင်းလို့ကြတယ်လွတ်တို့ကာမဘောကချမ်းသာလီဆုံးနော်အဲ့တော့ယာမီနာသင်္ကန်းဝါနဲ့ကောင်းမွားနေကဲမရှိဘူးစိုးစီမှာမှားမောက်ကျင်ရင်ပေါက်ကမြောက်တစ်ကိုင်းလွတ်ကြလေလွတ်တို့ကာမဘကလူချမ်းသာလီကင်းကွာဝေးစွာတမနာဤဒုက္ခလီဆုံနှကြိုးရှုံးရဲ့ကတုံးသာလည်းအဖတ်တင်လိုက်တယ်ကြားထဲမှာစာလေးနှစ်ပိုက်တော့ကြံပါသေးတယ် အဲ့တော့သူကလူဖြစ်ကထွက်သွားတယ်ဆိုတော့သူ့မှာကျတော့ဘာဖြစ်တော့လူချမ်းသာတယ်မခံစားဘူးသမဏဒုက္ခလည်းခေါ်တယ်တရားချမ်းသာတယ်မရဘူးဆိုရင်လူချမ်းသာလေးကင်းကွာဝေစွသမဏဤဒုက္ခလေးဆောနှစ်ကြိုးရှုံးရတဲ့အကျိုးပဲနှစ်ကြိုးရှုံးတော့နှစ်ကြိုးရှုံးတော့သူကဘာအမြတ်ရတော့ဆိုတော့ဂရုံးသားလေးအဖတ်တင်လေတဲ့အဲ့ဒါမဂ္ဂဒီမဆရာတော်ကြီးရေးတာမို့လို့ကုက္ကတဘာဘာကရေးရင် 192နဲ့ပဲအရေးယူမလားဝိုင်းရိုက်ခါမလားကျင်ရမလားတခုတော့ဖြစ်တော့တယ်ဒါပေမဲ့ဒီကဟာဘသူရေးခဲ့တာတော့မကရမဆရာတော်ရေးတာဆိုတော့ဘယ်သူမှတော့မပြောရဘူးမဟုတ်ဘူးလားဆိုတော့ဟုတ်ပါလိမ့်မယ်အဲ့တော့ဟိုခဲလေးချက်တင်မပါနေတယ်เนาะဘာတော့မမအဖြစ်စစ်ပြီခဲတော့မမဝေဗန်တိခဲတော့မမဝေခွဲပြောခဲ့ပြီတော့ အမှားလားအမှန်ကျင့်ခဲတော့အဲ့ဒါခဲလေးချက်ကိုဦးစင်းကထပ်ဖြစ်လိုက်ပါတယ်အဲ့ဒီကြပြားလေးကိုရဲလေးချက်မှားမှန်အဖြစ်စစ်ပြီးရဲစေမှားမှန်ဝေဖန်သိရဲစေမှားမှန်ဝေခွဲပြောရတတ်စေအမှားလားအမှန်ကျင့်ရဲစေအတ္တနာမှာလိုအပ်ဆုံးကအဲ့ဒါပဲမှန်မှန်ဝေခွဲပြီးတော့လဲပြောရရမယ်ပြောရုံနဲ့မဟုတ်ဘူးပြောသူများတော့ပြောတယ်ကိုကတော့ မကြင်မှုဆိုရင်လည်းဒါတတ္တိရှိသူမဟုတ်ဘူးတကယ်တတ္တိရှင်စစ်ကပါတော့အမှန်လားအမှန်ကြည်ရဲစီအဲ့ဒါအလိုအဆုံးပဲအကောင်လုံးယဟန်ဖြစ်စီလူဖြစ်စီနော်နောက်ဆုံးမှာပါလဲအမှန်ကိုပယ်လှန်ပြီးတော့အမှန်ကိုကြည်ရဲဆိုတာဒီပိစမိတ်ငါတို့ဟာစိုးစိုးကအတ္တကိုညှင်းဆဲမှာတရားတို့တရားများတကယ်မတရားနိဗ္ဗာန်ဆိုတာအမတတတ်ကိုရမယ်လို့ထင်နေပေမဲ့ဖះတရားဟောတဲ့အခါဒီအစွန်းတရားနှစ်ပါးကို ပယ်ရမယ်လို့ဆိုတာနဲ့တပြိုင်တည်းဒီစွန်တရားနှမကိုသူဘာလို့တော့ပယ်လိုက်တယ်အဲ့ဒါအမှားကိုပယ်လန့်တာပဲဘာလို့လဲတော့ဣတိကောဥပ္ပန္တိဒီမှာဆက်ဖတ်လို့ပဲရအောင်နော်အစွန်တရားတစ်ခုကဘောဓုသနေကောအနရိယအရိယာတို့ရဲ့တရားလမ်းစဉ်မဟုတ်ဘူးအနတ္ထတန်ဟိတောတကယ်ကိုယ်ရည်မှန်းတဲ့အကျိုးကိုဖြစ်စေဘူးဒါကကာမတုခန္ဓိကအစွန်နောက်ထပ်အစွန်ကဘာလို့ယောစာယံအတ္တကိလမတဏုယောကော အကျဉ်အတ္တဒီခန္ဓာကိုယ်ကြီးပါပဲတကယ်တော့ခန္ဓာကိုယ်ကြီးကိုသူတို့အထင်အပြင်အတ္တလို့ပြောတာအဲ့ဒီအတ္တလို့ထင်ပြီးတော့ဒီခန္ဓာကိုယ်ကြီးကိုကိလမထပင်ပန်းအောင်ကိလမထဆိုတာဘာလို့ပင်ပန်းအောင်အနုယောဂအထုတ်နေဘူးအဲ့တော့ရှင်းဆရာတော်ကြီးနဲ့ကတော့ကိုကိုညင်ပန်းကိလေခံအောင်အယံကြင်ကြံအကျဉ်မမှန်သောသဘောတရားသည်လို့အဲ့လိုပြောပါတယ်နော်ယောဇာယံ အတ္တကိလဝဋ္ဌာနုယောကောဘာလို့ကိုကိုညှဉ်းပန်းနှိပ်စက်တဲ့အကျင့်မှာပဲတော်တော်လေးကတော့သူတို့ကတော့ဆိုလိုကောင်းကိုကိုညှဉ်းပန်းကိလေခံအောင်ကိလေခံသူတို့ညှဉ်းပန်းလိုက်မှကိလေသာတွေဟာခန်းသွားမယ်ဆိုတဲ့အထင်နဲ့ဒါပေမဲ့အဲ့ဒါနဲ့ခံလာဆိုတော့မခံဘူးတော့နုယောကောအဲ့လိုအထုတ်တဲ့အတွက်ဘာဖြစ်လို့ဆိုသူကြတော့ဟီနောတို့ဂမ္မောတို့ပောထုဇဏီကောတို့မပြမပါဘူးဟီနောအဲ့ဒါကိုအယုတ်တရားလို့ပြောလို့မရဘူးဂမ္မ ရွာသူတွေရဲ့အလေးအထက်လို့လည်းပြောလို့မရဘူးသူတို့ကတောထွက်ပြီးတော့ရွာသူတွေရဲ့အလေးအထက်နဲ့ဖြောင်းဖြောင်းဆန့်ကျင်ပြီးတော့ကျင့်တာမို့လို့ပောထုစနီကလူများစုကြီးလုံနေတာလို့လည်းပြောလို့မရဘူးတကယ်ကိုလူနည်းစုလေးအဲသူကြတာဘာဖြစ်တော့ဆိုရင်ဒုက္ခနောက်ဆုံးစင်းရှုပ်လိုက်ရင်ဆင်းရဲပဲအဖတ်တင်တယ်နော်သူတို့ကခေါင်းမတုံးကြတဲ့အတွက်ကတုံးသာလည်းအဖတ်တင်လေးမဟုတ်ဘူးဘာအဖတ်တင်လို့ဆင်းရဲသာလည်းအဖတ်တင်လေးဖြစ်နေတော့ အဲဆင်းရဲတာဖတ်တင်တဲ့အတွက်ကြောင့်အနရိယောအရိယာလမ်းစဉ်မဟုတ်ဘူးအနတ္တတာဟိတော့ဘာလို့အရိယာလမ်းစဉ်မဟုတ်ဘူးလို့ပြောရတယ်ဆိုရင်အနတ္တတာဟိတော့ကိုယ်ရည်မှန်းတဲ့အကျိုးကို မပြည့်စေတာလို့အဲ့တော့အဲ့ဒီအစွန်တရားနှစ်ပါးကိုပယ်လိုက်ရမယ်လို့ဘုရားကဟောတာစပြီးတော့ဟောကားစားတော့ပယ်ခြင်းမပယ်မှာပါသူတို့လည်းစိတ်ထဲမှာဟုတ်မဟုတ်ကြည်သေးတာပေါ့လေလောက်ပဲရှိမှာပါဒီဓမ္မစကြာဆုံးသွားမှာရှင်ညာတိကုဏ္ဏညာက တရားအတိရသွားမှဒီလန်းကအမှန်ဒုက္ခငြိမ်းရာငါတို့ထင်နေတဲ့ကာမတုခံလေးကသမားတွေအများစုထင်နေတာတွေကောငါတို့ဥရုဝေလာအုပ်စုတွေထင်နေတာတွေကောအဲ့ဒီနှစ်ခုသလုံးကဘာဖြစ်လို့အမှားလို့ဆိုပြီးတော့သူတို့စိတ်ထဲမှာအဲ့ကြမှာအမှားပယ်လှန်လိုက်ပါလိမ့်မယ်နော်အမှန်ပယ်လှန်ပြီးတော့အမှန်ကိုကျင့်ရသွားတော့အဲ့တော့ခေါင်းကြီးကပြောခဲ့ပြီးအဟောင်းကိုပယ်မဲ့ပယ်ဖို့ဟောတဲ့ပုဂ္ဂိုလ် ဝေဖန်တဲ့ပုံကမှာကြိုတင်ပြီးတော့အသက်ရှိနေရမှာကဘာလဲဆိုရင် အစားထိုးရမယ်အသက်ဘာလဲအစားထိုးရမယ်အသက်အရန်သိရှိရမယ်အစားထိုးရမယ်အသက်အရန်သိမရှိဘဲနဲ့အဟောင်းကို မပယ်နဲ့ဦးဇင်းတို့ဒီဒီနိကေသင်္ဍန်တို့ကဟိုတောင်းလို့ကြီးဆရာတော်ရှင်ဥက္ကဋ္ဌပြောတဲ့စကားလုံးလေးကတော့ပို့ပြီးတော့မှတ်မိပါတယ်သူများနာမှာပန်ထားတဲ့ပြင်းသက်ကြောက် နှထောင်းကိုအတူကြီးกว่าလို့သွားပြီးတော့ဆွဲမဖြုတ်နဲ့တဲ့လက်ပုတ်ရှာခံရမယ်အဲ့ဒါဘာလို့ရမလို့ဆိုတော့ကိုကစိန်အစ်စ်ကိုယူသွားအဲ့ဒီမှာစိန်အစ်စ်မင်းယူရင်လားဆိုရင်ဟိုလူကသူ့နှထောင်းသူသူ့ဟာသူဖြုတ်ပြပြီးတော့ဒီစိန်အစ်စ်ရွှေအစ်စ်ကိုသူ့ဟာသူယူဝစ်လိုက်မယ်အဲ့ဒါတရားဟောတဲ့ပုဂ္ဂိုလ်ဆိုတာအဲ့လိုဟောတာဒီမနေ့ဘုရားရှင်ကဆွဲပြီးတော့ဖြုတ်သေးပါဘူး မင်းတို့အဲ့ရင်စွန်းကြီးကတော့ဖြုတ်ရလိမ့်မယ်လို့ပြောတာပါနော်အဲတကယ်တော့ဘာလို့လဲဆိုရင်ဣတိကောဘိက္ခွေဥဘောအန္တိဘိက္ခွေယဟန်တို့ဣတိကောဥဘောအန္တိဤစွန်းတရားနှစ်ပါးတို့ကို အနုပကမ္မရှောင်ရှား၍ပါပဲမစ္စမပရိပရာအလယ်လန်းဆိုတဲ့မစ္စပရာမစ္စမပရိပရာအကျင့်ကိုတထာဂတိနာအဘိတံဗုဒ္ဓရှင်ဖျားတို့နိတုလမ်းမှန်ကိုရှာဖွေ တွေ့ရှိတော်မူသောဖျားသည် အဘိဓမ္မဗုဒ္ဓအဘိဓမ္မဗုဒ္ဓကိုယ်တိုင်ရခဲ့ပြီကိုယ်တိုင်တွေ့သိခဲ့ပြီဆိုပြီးတော့မှအဲ့ဒီကိုယ်တိုင်တွေ့သိတဲ့မေဇိမပရိပဒါကဘာအကျိုးရှိတော့ဆိုရင်စက္ခုကရဏီဉာဏ်မျက်စိကိုလည်းပြုတတ်တယ်ဉာဏကရဏီအတိမှန်ကိုပြုတတ်တယ်ဥပသမယငြိမ်းအေးခြင်းကဖြစ်တယ်အဘိညာယထိုးတွင်းသိခြင်းကဖြစ်တယ်အဘိညာယထူသောဉာဏ်ဖြင့်သိခြင်းအဘိဓရာကထူတာဆိုတော့အဘိညာယ ထူသောဉာဏ်ဖြင့်သိခြင်းငါဖြစ်တယ်တံမောဓာယတာထိုးတွင်း၍သိခြင်းငါဖြစ်တယ်နိဗ္ဗာန်ယငြိမ်းအေးခြင်းဒုက္ခခတ်သိမ်းငြိမ်းအေးခြင်းငါဖြစ်တယ်ပေါ့ပါဠိစကားလုံးကပုံနားလဲပါတယ်နိဗ္ဗာန်ယနိဗ္ဗာန်ကျိုးငါဖြစ်တယ်ဆိုရင်ဘုရားဘာသာကြီးနားလဲတယ်အဲ့ဒီနိဗ္ဗာန်ဆိုတဲ့စကားလုံးနဲ့ပါပဲဒါဒုက္ခတွေအင်းငြိမ်းဖို့ဆိုရင်အဲ့ဒုက္ခတွေအင်းငြိမ်းတာဘာလဲလို့မေးလိမ့်မယ်နိဗ္ဗာန်ရလို့ပြောရင်တော့နားမလဲဘူးလား နားလေဗမာစစ်စစ်တွေဖြစ်တဲ့အတွက်ကလားစကားစစ်စစ်နဲ့ပြောမှနားလေတယ်နိဗ္ဗာန်ရဆိုတာအဲကလားစကားပဲအိန္ဒိယစကားเนาะဒါကြောင့်မြို့ချစ်ပုဂ္ဂိုလ်တွေပြီးပြီအဲ့တိုင်ပဲနားလေပါတယ်ဒါလည်းအကောင်းဆုံးပါပဲနိဗ္ဗာန်ဆိုတဲ့ပုဂ္ဂိုလ်တကယ်တမ်းမြန်မာစကားလုံးနဲ့ပြန်မဲ့ဆိုလို့ရှိရင်ဒီလောက်တူတူတောင်းတောင်းနဲ့ပြန်လို့ကိုမရဘူးကားကိုကားလို့ခေါ်ရတာကောင်းတယ်ကားဆိုတာကိုသူ definition ဖွင့်မဲ့ဆိုရင်ဘိန်းလေးလုံးသားတော့ engine set ရှိသော CR တိုင်းနဲ့လိုရာကိုလှည့်ပေးရသော စက်တန်ရင်ဖြစ်တယ်ဆိုရင်အဲ့ဒါပြောလို့ကိုဆုံးမှာမဟုတ်ဘူးအဲအဲ့ဒီအိဗယ်တွေအကုန်လုံးကိုဘယ်လိုပြောလိုက်တော့ကားလို့ပြောလိုက်တာမှန်တယ်လို့အခုလည်းပဲနိဗ္ဗာန်လို့ပြောလိုက်တာအမှန်ပဲเนาะနိဗ္ဗာန်နဲ့ရနိဗ္ဗာန်ကျုံးကသံဝတ္တိဖြစ်ဆိုပြီးတော့မှကတမစတာဘိခွေမေစိမပฏิပဒါတဏဂရေနာဘိတံဗုဒ္ဓသက္ခုကရဏီညာနာကရဏီဥပသမယဘိညာယသံမောနာယနိဗ္ဗာန်ယသံဝတ္တိအဲ့ဒီရှေးခေတ်ကပြောတာအဲ့ဒါကဘာလဲလို့သူတို့ပြောဘူးအဲ့ဒါဆိုတာကိုတခါလဲ အပြည့်အစုံပဲပြန်ပြီးတော့ပြောကြတာဘာလို့ဒီလိုအထက်ထပ်ပြောရတော့ဆိုတော့ဟိုခေတ်ကစားပေးမရှိဘူးနှုတ်တက်ဆိုရတာနှုတ်တက်ဆိုရတာဆိုတော့အထက်ထပ်ဆိုလေပို့ပြီးတော့ကျင်ညက်လေအဲ့တော့ပို့ပြီးတော့ကျင်ညက်ဖြစ်လိုတာတွေကိုအပြည့်အစုံထက်ထပ်ပဲနန်စားပုတ်နဲ့မညွန့်ဘူးသူ့နံပုတ်တွေအပြည့်အစုံကိုဆိုပြီးတော့ဟောတယ်အဲ့မှာဘာလဲတော့အဲ့ဒါဘာလဲဆိုတော့အယမေဝရိယောအထင်ကြီးကောမေကော အရိယောအရိယာလမ်းစဉ်ဖြစ်သောဝါအရိယာတို့ရဲ့လက်သုံးဖြစ်သောအတ္တကိကောအစိတ်ပိုင်းအင်္ဂါ၈ပါးရှိသောအယမေဘမက်ကောဤမက်ပါပဲဆိုတော့မှသေယထိတံသေယထာဣတံဣတံဤမက်ပါပဲဆိုတာကသေယထာဘာတွေတုံးဆိုတော့မှဘာတွေတော့တမရိတိတမသင်္ကပ္ပောတမဝါစာတမကမ္မန္တောတမအာစီယောတမဝါယမောတမတတိတမတမ ဒါပါပဲအဲ့လိုဖတ်ရင်ဖတ်ရင်ဒီလိုကိုတပိုက်ချင်းနှလုံးသွင်းသွားအောင်လို့ပါဒါမဲ့ဝိရိယစင်ဖတ်ပြီးသားပုံကိုယ်တွေဆိုတော့ဒီပါဠိတွေမှအောင်ဖတ်တတ်ပါလိမ့်မယ်နော်ဒါမဲ့ပါဠိအတန်အတွက်မှအောင်ဒီပါဠိလိုပဲဆက်ပြီးတော့ပြောပါမယ်အယံခောတာဘိကွေ မစ္စည်းမာပฏิပဒာတထံကတိနာအဘိတံဗုဒ္ဓသက္ခုကရဏီညာနာကရဏီဥပသမာယအဘိညာယ သံဃောဓာယနိဗ္ဗာနာယသာဝတတိအဆိုတဲ့အခရာလေးကိုပါလို့ရှိရင်အအခရာရဲ့အတန်ထွက်နီးနှစ်ခုရှိပါတယ်အတန်ပြည့်ထွက်နီးနဲ့အတန်ဝက်ထွက်နီးဒီ negative ဆိုတဲ့တားမြစ်ခြင်းတဲ့ဘက်ကိုဆောင်တဲ့ကအကိုအလို့အတန်ပြည့်ထွက်ရတယ်နော်အကရဏီယဘာလဲကရဏီယဆိုတာပြုတာအကမပြုရမှာဆိုတော့အကရဏီယလို့အတန်ပြည့်ထွက်ရတယ်မဟုတ်ဘူးဆိုရင်အဲ့လိုတားမြစ်တဲ့အဓိပ္ပာယ်မဟုတ်ဘဲနဲ့ဆိုရင်တော့ သူအတန်ဝက်ထွက်တယ်အတန်ဝက်ဆိုတာအလို့မထွက်ရဘူးခုအဘိညာမယ်အဘိညာရလို့မထွက်ရဘူးအဘိညာရလို့ထွက်လာရင်ဘိညာကတည်ခြင်းအကမရှိတာဖြစ်တာမယ်အခုကတော့အဘိညာရပဲအဘိညာရဆိုရင်အကအတန်အပြည့်မဟုတ်ဘူးဘာတော့ထွက်ရပါတယ်ပါဠိတွေဖတ်တဲ့အခါဒီအလေးပိုင်အဲ့ဒါလေးရမယ်တမ်းမြစ်လိုတဲ့ပုံကိုမဟုတ်ဘူးလို့ညင်းဆိုတဲ့ဝကြဆိုရင်အကိုအတန်ပြေထွက်ရမယ် ညစ်ဆိုတဲ့ဝါကြမဟုတ်ဘူးဆိုရင်အာကိုအတန်ဝက်နေဘယ်လိုဖြစ်အောင်နော်အဘိညာယအခုလည်းဘယ်လိုထွက်နော်အဘိညာယတံဘောဓာယနိဗ္ဗာန်ယတံဝတ္တိအဲ့ဒီပြီမှာပါတော့သစ္စာလေးပါးတွေသိပါလိမ့်မယ်ဒီထဲမှာတော့ဣဒံခောပနာဘိကဝေဒုက္ခရိယသစ္စာဇာတိပိဒုက္ခသရာပိဒုက္ခญาတိပိဒုက္ခမရဏံပိဒုက္ခအပိဟိတံပြောကောဒုက္ခပိဟိဝေပြောကောဒုက္ခ ယံပိစ္ဆာနလပတိတံပိဒုက္ခတံခိထေနာပြစ္စုပါဒာနေခန္ဓာဒုက္ခအဲ့ဒါဒုက္ခသစ္စာနဲ့ပတ်သက်လို့တော့ပထမပိုင်လေးကိုခုနကပြောလိုက်ပြီเนาะဒီမှာတော့ဇာတိပိဒုက္ခဇရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခံလို့ပါနေတယ်ဒါပေမဲ့တခြားနေရာတွေမှာဒီဓမ္မစကြာရဲ့အဖွင့်လို့ဆိုနိုင်တဲ့တတိပဋ္ဌာန်သစ္စာကန္တာမဟာစာ ဗျာတိပိဒုက္ခမပါဘူးဇာတိပိဒုက္ခသရာပိဒုက္ခမရဏံပိဒုက္ခနောက်မှာပါတော့တောကပိဒေဝဒုက္ခဒေါမနတုပါတာပိဒုက္ခလို့ပဲပါတယ်အဲ့ဒါကိုသူကအကြိုက်ဆုံးပဲလို့ပြောတယ်အဲ့ဒါဒီမောဂုပိတတ်တွေအနေနဲ့ဆိုရင်တော့အဲ့ဒါပို့ပြီးတော့သဘောကျဖို့ကောင်းပါတယ်အဲ့ဒါကဆိုတာဖြာတိနေမပါဘူးမရဏရဲ့အနာမပါတော့ သောကပရိဒေဝဒုက္ခဒေါမနတုပါယတာဆိုတာပို့ပြီးတော့သဘောကျပို့ခေါ်တယ်။ဘာလို့ဆိုတော့ပရိစ္ဆာသုံးပါးကိုအနုလောမနဲ့သွားရင်ဆိုရင်ဇာတိပစ္စယစရာမရဏနောက်ကဘာလို့သောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘဝန္တိဧဝမေတ္တဒုက္ခခန္တတသမှုရောအဲ့ဒီဒုက္ခအစုဝေးကြီးပဲလို့ပရိစ္ဆာသုံးပါးမှာလည်းဒုက္ခအစုဝေးကြီးကိုဘာနဲ့ပြောတော့ဇာတိစရာမရဏ သောကပိဒေဝဒုက္ခဒေါမနတုပါယတနဲ့ပဲပြတဲ့အတွက်ဒီဒေသနာနှစ်ခုကကွဲလွဲလို့ကွဲလွဲเสียအကြောင်းမရှိဘူးဒါကြောင့်ဘယ်လိုလားအမှန်ဖြစ်နိုင်မလို့ဆိုရင်မဟာစီဆရာလိုက်ရတာသူစာမှာပါဠိကိုတခါတည်းပြင်လိုက်တာအဲ့ဒါအမှန်အမှန်ပဲဗာရဇာတိပိဒုက္ခသနာပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခသောကပိဒေဝဒုက္ခဒေါမနတဘာသာပိဒုက္ခပဲ ဗျာတိပိတို့ကောမထည့်ဘူးတော့ဒီမှာတော့သူ့ဟိုသူနာသူသေးဆွဲနေတဲ့အတွက်ဗျာတိဆိုတာကြီးပေါ်ပါလာတယ်လို့ထင်တာပဲနှုတ်ကြိုးရနောက်နှုတ်နောက်စာလိုက်သွားလို့ဖြစ်ပါလိမ့်မယ်နော်ဆိုပြီးတော့ဒုက္ခဖြစ်ကြောင်းနဲ့ပတ်သက်လို့ဣတံခောပန္နာဘိက္ခွေဒုက္ခသမုဒယံအရိယသစ္ဆံယာယံတဏ္ဏပောနုဘူိကာနန္ဒီရာဂသာဂတာတတ္တရတတ္တရဒီပိပိဒာနေအဲ့ဒါမှလည်းအောက်မှာမူခွဲလေးမှာ ပောနောဘုိကာလို့ပါတယ်အဲဒီဖြစ်တင်တာကတော့မာစီဆရာတော်ကတော့ပောနောဘုိကာကပို့ပြီးတော့ကောင်းတယ်အဲဘယ်လိုပဲဖတ်ပါပါပောနောဘုိကာလို့ဖတ်တယ်ခုတော့တွေ့ထိုးရေချပိုင်းလို့မဟုတ်ဘူးဆိုရင်တော့ရိုးရိုးလေးပဲပါတော့ပောနောဘုိကာစသဖြင့်ပါနန္ဒီရာကသာကတာတတရတတရာပိဏန္တိနိတေယတိတံကာမတဏဘဝတဏဝိဘဝတဏပြီးတော့និရောဓသစ္စာကျတော့ ဣတံကောပါဏဘိက္ခွေဒုက္ခនិရောဓံအရိယသစ္စာယောတတ္တယေဝတဏာယအဲဒီကြတော့အသေးတမဟုတ်ဘူးအသေးတသေတဆိုတာအကျွင်းရှိတာအဆိုတာမရှိတာအသေးတကအကျွင်းမရှိတာအဲ့တော့ဒီအက negative တွေပဲဆောင်းတယ်ပါဠိလိုပဋိသေတခေါ်တယ်အဲကြောင့်အတန်ပြေးထွက်ရတယ်ဘယ်လိုတော့အသေးတဝိရာဂនិရောဓော စာကောပฏิနေတကောဘုဒ္ဓီအနာလျောကြတော့ရှေ့ရလဲအနောက်ကလဲနပါရင်ဒီ negative ပဲအဲ့ဒါကိုနကိုအနလို့ပြွဲ့တာဖြစ်လို့ဒီမှာလည်းပဲအတန်ဝက်ပဲထွက်ရတော့တယ်ဘာလို့အနဆိုတဲ့ပုတ်တွဲကပฏิဒေတာပြုတာမို့လို့เนาะအဲ့ကြတော့ဘယ်လိုဖြစ်နော်အနာလျောအနာလျောဖတ်လို့မရဘူးပါဠိမှာ ပြီးရင်မေဃသစ္စာဆိုတော့ဣတံခောပနာဘေကွေဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္စာအယမေဝါအရိယောအထင်ကိကောမေကောတေယတိတာသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တသမ္မာဇီဝောသမ္မာဝါယဘောသမ္မာတတိသမ္မာသမ္မာကဲနေခင်းကြတဲ့ကျန်တာလေးဆက်ဖတ်ပါမယ်9မိနစ်တောင်ပို့သွားပြီเนาะအဲ့တော့အဓိကမှတ်ဖို့ရတော့အသည် တားမြစ်တဲ့ပဋိသေတာပေါ့ negative ဒိဗေကိုဆောင်ရင်အတံပြစ်ပါတယ်အားလို့အဲ့ဒီ negative ဒိဗေမဆောင်လို့ရှိရင်အတံဝက်နဲ့ပဲဖတ်ပေးရတယ်ဟိုလားဖတ်ပုံလေးတွေနမူနာပြခဲ့ပြီเนาะ